သာသနာတော်2542ခုဩဇာပက္ခရိ1360ပြည့်နှစ်ဥဒ္ဓဟိမန္တဆောင်းလာရာသည်နတ်တော်လာပြီကျော်6ရက်နေ့ညမဟာရန်ကုန်တိုင်းသာဝေတမြို့9ရက်ွယ်သုမနာဓမ္မပိမမလွန်ဆန်လူအသင်္ကောက်၏ ဒုဇယ်သုံးနှစ်မြောက်မလွန်ဆန်လူရေသက်ချအကျိုးဓမ္မသဘင်ဝဲဓမ္မဒါနပင်မတရားလူရှင်သမဏတေလ900ရပ်ွယ်ဤသိမ့်တွေတော်တင်အိမိသားစုနှင့်အာလုံးသောသဝေလူသားညသည်အလူရှင်တို့ဤဓမ္မပူဇာမင်္ဂလာ၌ဟောကြားအပ်သောသုတ္တန္တပိဋကဘုရားကနေ့က ဇာတကပါဠိအဋ္ဌကထာ950ဇတ်တော်အဝင်းအပါဥရကဇတ်တော်နှင့်ဥရကပေတဝတ္ထုခေါ်အသက်သေးတော်လဲမျက်ရည်မကျစတံတရားဒေသနာအသက်သေးတော်လဲမျက်ရည်မကျစတံတရားဘာတရားလဲအဲ့ဒီ ဘူးမချပါနဲ့ဆိုတာလဲဥချသေးတယ်ဘူးမချပါနဲ့နောက်ဆုံးမှဝချပါဘုရားလည်းမထက်ပါနဲ့တိုင်မယာတရားသံဃာဆရာသမားတို့ဂုံအာယုံကြည့်၍ရှိကောဥညွအယုံနဲ့ပြုပြီးနောက်ဤရှင်ကိုဤပလင်နဲ့သာသနာမြေတခွင်တွင်သာသနာပြုခွင့်ရအောင်ကိုလလွယ်ဆယ်လဘွား ဘဝလည်းနှလုံးပကုံးလည်းနဲ့လေဝါပတ်တော်ကစီနဲ့နဲ့လူမြောင်ကြီးမွေးလာကြရလူဤရှင်နဲ့သာရကဘဝတော်ဘာပြောင်းသွားကွယ်လွန်သည့်အနန္တကျေးဇူးရှင်မြတ်မိခင်တော်တော်မေအာဒွေဆုံးကဆုံးတော်ဘာဝချင်းမြတ်ဝတ်တဲ့ငါလည်းရှင်အားပြုနေရရဲ့လို့ ကာယတမင်္ဂါယကွယ်သူဓမ္မဓမ္မပိသူမနဓမ္မပိမာမလွန်ဆန္ဒသိဉ္ဇက်ဓမ္မတွင်ပါဝင်လောက်ချတော်ခြင်းများတို့ခုတွေ့ခွင့်ရသလုံးအာယဝံမျောခုမျောခွင့်ရတော်မမူရှာသူမိခင်ကြီး25နှစ်ကျော်ကာလပရိယာတိဓမ္မတွင်ရထောင်လို့ နဇံကောနနိတာကာလပိပတိချင်းစကားတို့ဖြင့်ရှောင်းကချင်းကရင်ကြရမွန်ရခိုင်မြန်မာမကြံဒီတော်မြဝတိုင်းနာဘေကောမှာပရိပဒနေရပြင်ဟောကြားပေးလူနေရရလို့ယနေ့မြတ်ရင်သူတော်ကျင်းတို့ဂုံယူခွင့်ရသလိုအာရဝံပြောဂုံယူခွင့်ရတော်မူကြသည်မြင့်ရင် အာတွေ့ဆုံးငါဆုံးဓမ္မဟောကြားညွှန်ပြသည်မှာသတိပဋ္ဌာန်တရားဓမ္မဟူသည်ကိုဒုမနာဓမ္မပိမာမလွန်ဆိုင်ရစ္စတ္ထကျူဓမ္မသဘင်ဘာဝေလောဇာသူတော်ချင်းများတို့နိုင်မတာအတုပင်ရသလိုသက္ကမယိမိနစ်ပိုင်နိုင်ပိုင်းညဉာဏအတုစမခွင့်ရတော်မမူရှားသိမိခင်ကြီး သေတော်59နှစ်ပိဋကတော်38ဝါအတွင်သာပင်ရှင်တော်၏သာသနာဖြင့်အနည်းလူရန်ကတိ55ဘိန်း3000ကျော်ကုသိုလ်မင်္ဂလာတော်တို့ကိုသူမနာဓမ္မမိဗမနောဆံရေဆက်ချသူဓမ္မသဘင် သူတော်ရှင်တို့သာဓုခေါ်ခွင့်ရသလို အာယဝံပြောသာဓုခေါ်ခွင့်ရတော်မမူရှာတိမိခင်၏ သောမြာရည်ပြจิตတွေမှာဘာဝရှင်မြတ်ဝတ္တငါနဲ့ရှင်အားပြုတော်မူလို့တတ်တော်ခဏချင်းဝါတော်တုတ်ကြရဘဝနာထံသံတော်လေးဤသာကင်ဤဥဒ္ဓမိကာသောမိဘနှပြနေရနာသူရရှင်လူတို့ဤမိခင်ဖခင်ဆွေခြင်းမျိုးဆက်တို့ကို ပရိမွေကနဝုကယေရှုကစိတ်ညော်၍တရားနာဖိတ်ခေါ်မည်မာတာပိတရောဗုဒ္ဓသာဒေတိတံဓမ္မလေသနာဓာတာဌာနာကံတဝနာသူနာတုဣဒမန္တပါ ma Mi adabedaranaireadi ezenye mụgo izurọamị olọdaigbo ree eteledanra dealaye na enye amabenwe gwele na ewe maya mara na ma bammami ya. လူရပြေထားလိုက်ပါသွားတဲ့သာလာမြတ်ကျော်ခမီးတော်မေတော်များနဲ့တရားနာသူများဖို့လူတို့ဤမိခင်ဖခင်ဆွေချင်းမျိုးဆက်အပေါင်းတို့သည်ဤရမဏမောင်ဓမ္မရှိကြီးရထော်လေးကိုဟာနိပြုမြင်တတ်တာရှင်သည်ပလင်ပွေနာမာဂတမြို့၅ရပ်ွယ် သုမနာတော်မဘိမမလွန်ဆန္ဒအပင်တော်ဤ33နှစ်မြောက်မလွန်ဆန္ဒရည်တတ်ချာကျိုးဓမ္မသဘင်ရှင်ရဲ့ကျမရာဤတာနာစီသောဒါနာဒါနာကမ္မတကဓမ္မတာယောရှိလျာယာသန္တရာဘဝဘုံဌာနစီကား အာဂန္ဓဝနမမောင်တဘာစေရနာထား၍ရှင်အာဝပြောဖိတ်ခေါ်လေတံနာယံကြာယာခဏတော်နှင့်ဆိုလင်မကြံလာရောက်ပါ၍ဥဒ္ဒတာဘာဝရှင်မြတ်ဝတ္တငါဖြင့်တလဝံခြေယုံပလင်ဘုံဝဲ ညာဟုံကောမြူတတုရှတံပါယဟံဤဒေဝိတံရှင်မင်းကိုတာသဘောထား၍ဟောကြားတော်မူအပ်ပါပေသောဓမ္မဒေသနာသောတန္တာပိတကဂௌရကနိကေဇာတကပါဠိအတ္တကထာ950ဇတ်တော်အဝင်အပါ ဥရကဇတ်တော်ဥရကပိတဝုဒုခောအသက်ပေတော်လည်းမြဲ၏မကြာကြံဆိုတဲ့တရားဒေသနာတော်ကိုဒုနာတုဤသာရွှေပြအာရဝမျောသာတော်ဓမ္မဥကောင်းမျိုးရအောင်ဝမ်းမြဝမ်းသာအပြည့်ကလေးလာရောက်ခါ နာကြနိုင်ရပါစေကုန်တည်းအခြားခြားသောဒီနေ့ဤတဲ့သာသနာသံဃာဂုဏ်ကြီးနဲ့အလုတ်ပြတရားစသည့်အလီလီမှာခါခွင့်မဲ့၌မိဘရဲ့ဂုဏ်ကျေးဇူးကိုဖော်ကျူးခဲ့ပါတဲ့ ဒါတွေကိုလည်းပဲဘုရားဘာသာဝင်သူတော်ချင်းတို့နာယူကျွမ်းကျင်ပြီးသားဖြစ်မှာမို့အချင်းချင်းများပြောလိုတာကအလုံးဓမ္မပိက္ခာကတရားနာသူတော်ချင်းတို့ဟာလည်းပဲမိရင်ဖခင်တို့ကရှင်းသက်လာကြတဲ့သာသမီယရနာတွေဖြစ်ကြ။ဒါရတို့အမေတို့အဖေတို့ဟာတို့ပေါ်မှာကျေးဇူးသစ္စာကြီးမှတယ်လို့ သာကျင်နာပြည့်လူကျင်နာပေပြီဤတေယုနသုမိကကျေကျူတော်အနန္တကိုပိဿနိုင်ရပါစေသို့မှတပါအဘိဘဝတော်ဟာပြောင်းသွားကြပြီလို့ဆိုရင်မိခင်ဖန်ခင်တို့ဤမှာတတ်တပြီးတော့ကုသိုလ်အဝဝတွေပြုလုပ်ခါပြီးအများတန်ပေးဝေတရားနဲ့ကျေးဇူးဆန့်နိုင်ရပါစေလို့အနန္တ၅ပါးဥဋ္ဌိဌာက ဘုန်းကြီးတို့ရဲ့ဓမ္မသမင်တရားရှင်တော်ကြီးဖွင့်လှစ်လိုက်ပြီးတရားဓမ္မမြတ်ယူသိမှုပါသော နေထိုင်ရုပ်ဖြင့်နေထိုင်နာကြားခွင့်ရကြပါပြီဟောကြားမဲ့တရားကဘာတဲ့လဲအသက်သေးတော်လဲမျက်ရည်မကျစရာဒီခေတ်ဒီကာလကသစိတ်ရှိမျက်ရည်ရွှေငိုကြည့်နေကြတယ် အဲ့ဒါမျက်ရည်ရည်ချင်းငိုကြွေးကြခြင်းဟာတောကပရိဒီဝဒုက္ခဒေါမနတာဥပါယနာဆိုဝါလာတဲ့ခြင်းရဲ့ပင်မလာတဲ့ဒုက္ခဆိုတဲ့သဘောတရားတွေပါအဲဒါတရားဓမ္မများကဒီနာမုပါကာရဏနိစ္စမမိတ္တဒါနာတောကရောထာဓမ္မဒါနိနာတေသံပစ္စုပကာရတံ ဘုရားကဘုန်းကြီးတို့အပေါ်မိန်ပေးထားတယ်။ဒါရမရီကသင်္ကန်းဆွမ်းကြောင်းစေ။ယေစီလေးပါးနဲ့လူတန်ထောက်တဲ့နဲ့ယေရှုတွေကိုငါရဲ့သာသနာဝန်တရားသာမဏေဆိုတဲ့ခန္ဓာတော်တွေကတရားဓမ္မဟောကြားပေးခြင်းဖြင့်တရားနဲ့ပြန်လူယေရှုဆိုင်ရမယ်။ဘာနဲ့ယေရှုဆိုင်ရ?တရားနဲ့ယေရှု ဒါကြောင့်ဇဂိုင်းမင်းကိုမင်းကိုမင်းကိုတောင်းရုပ်ရှိဘုရားတော်သံဃာတော်မြတ်သူတော်သီလရှင်တို့အားဖန်ဆန်တော်ဖြင့်တင့်တော်သုတ္တညတဲ့သုတ္တကာဓမ္မတွေကိုထိုသံဃာတို့ကိုစားယဟန်သူတော်လူသူတော်တို့ရဲ့ကိုစားဘုန်းကြီးများကယနေ့တရားဓမ္မနဲ့ကျေစုဆက်မယ်အဲ့ဒီတရားကဘာလဲလဲ အေအသက်သေးတော်လည်းမျက်ရည်မကျစရာနဲ့ပင်မမှုမရှိအောင်ချမ်းသာအောင်ရလို့တရားဂုံရောင်ထွန်းပြခြင်းပါပဲအေးဒီတော့ဘုန်းကြီးတို့ဒေသနာမှာဗုဒ္ဓံုံတတိမေတ္တာသာအတုပါမရဏတတေဩဇံဒီသဒုရာရခ ဩဇာနိသရုရာဒက္ခမာနိတာသဗ္ဗိပါဝိတာတဲ့ဗုဒ္ဓနုတ်တတိဘုရားဂုံကိုအဖုံမုံပြန်လေးအောင်မေ့ခြင်းမေတ္တာအလုံးသောတ attva တို့နမမချတတတဲ့ကြမ်းမာခြင်းချမ်းသာခြင်းတို့ရဲ့ကျေနနာမေတ္တာထားခြင်း အဘိဗမတိမန္တေယောချက်ပွဲရဲ့လို့ကိုကိုကိုသူများကိုမိမိသူတစ်ပါးနှဝသားတို့ အပေါ်မှာမြင်အောင်ရှုဆောင်ပွားများခြင်းခြင်းငင်းခြင်းမရဏတတိကိုရောသူပါသက်ရှိတတ္တဝလူနာမြမတို့ဟာမௌချာဧကတေယမိအမှန်ပဲလို့သိခြင်းနဲ့အောင်မင်းမှု၄မျိုးဘဏ္ဍမျိုး၄မျိုးပါ ဟောဇာနိသတုရလက်ခသတုရလက်ခ၄မျိုးသောတရားတို့ကိုသတုရာ၄မျိုးသောတရားတို့ကိုအာရခတိအစောက်အစောက်အကာအကွယ်တရားတို့ဟူ၍သဗ္ဗိမယစာရင်သောသူတော်ကောင်းတို့သည်မောကံဒီကောင်းစွာမှပင်မကြတော်မူကြပေလေအေတို့လောကမှာ သက်ရှိတ attva မှာငါခန္ဓာကိုယ်ကိုအနိကအနေအချင်းအဝါစချုံဆောင်ခြင်းတော်တပည့်စသည်အလီလီတို့နဲ့ကာကွယ်ကြတယ်ထိမ့်သိမ့်ညတို့စောင့်ရှောက်ကြတယ်ဒုတိယဘုန်းကြီးတို့အိမ်မှာတဲ့အခန်းနိုင်ရလေးနဲ့လုံခြုံစိတ်ချရအောင်ကာကွယ်ကြတယ်တတိယဘုန်းကြီးတို့ရဲ့

3အိနာယနဲ့ကာဝတဲ့4တရားရင်ရှိဆောင်ရနဲ့ဟောတရားရင်ရှိဆောင်ရဝင်းတရားတို့ပြင်လဲကာဝတဲ့အဲလိုပဲသန္တရာခရီးသွားကြတဲ့ဒုဒကမာများနေအပြင်လည်းပဲကာကွယ်ရေးတရားလေးမျိုးထားရမယ်တဲ့ကာကွယ်ရေးတရားဘယ်နှမျိုး၄မျိုးပါပါဒါတွေလဲဗုဒ္ဓနုတ္တိဘာလဲ ဘုရားဘုရားဘုရားအနုကအကျဉ်းရတ္တခမံခါကမပြတ်မကတလစာရှင်းနောက်ဆက်စအောင်တတိက အောင်မိအမရရမယ်ဘုရားကိုအမြဲမပြတ်အောင်မိအမရရမတဲ့မမပဲမမဘာမှန်တာတော့ဟုတ်လက်တွေ့လုံးမမမပေါ့ကနာကနာမမဘုရားမမဘုရားနဲ့တော့သိကံရံတဲ့တော့ညားလိုက်မလို့

ပြောတော့ရှိတာပြောမမပဲမမပဲမခံကျင်စရာကောင်းတဲ့စကားမှန်လဲမမှန်မှန်နဲ့အလကားလိမ့်နေကြအေးတကယ်တော့ဘုရားကိုတရိယာအခုကကာပြတ်တယ်ယထာပြတ်တယ်လေမြန်ပြတ်တယ်အတ္တမသေးသူရှိတာဒါနဲ့တော့အော်သူ့အိထောင်ထဲကတွေ့တာဒီကာထာလေးရွတ်လို့ဒီလိုသက်မသေးတာဆိုပြီးအစွဲကြီးကကြီးကြကာထာအုံခံပြီးတော့မှန်းနေကြ။အိုးနိုင်ငံသားကလူတွေလည်းပဲ ကာယကလေးများပြက်ကြမတည်တဲ့လူကဘာပြောမှတော့ဖယားသခင်ရဲ့ဂုဏ်ကျေးဇူးကြောင့်ကိုယ်နိုင်ငံခြားကလူကဖယားမြဲသေးတယ်တို့မြန်မာပြည်လူကရေးရှိဖယားကိုတတိကိုမရတော့ဘယ်နဲ့နတ်တိုက်ထားရရရဒါတွေနဲ့ကြည့်ပြီးနေကြပြီးနောက်ကမမဖယားမမဖယားတိုင်းတော်ပြီအဲ့တော့အမြဲမပြတ်ဘုရားကုံကိုအာရုံယူရမယ်တဲ့ဒါတပါဝိသကာ ဉာဏ်ယရဏသုံးပါးဘယ်အခါမေ့တယ်လဲလို့ဘုရားကမေ့တော့တတိတော့ကာမဂုဏ်ခံစားတဲ့အခါမေ့ပါလေဆိုရင်အာဘယ်တော့မှမမေ့နဲ့ဝိတာခာလို့ဟောဒီလိုမြတ်စွာဘုရားမိတ်ကြခဲ့ပါအဲဒါကြောင့်ဘုန်းကြီးတို့တရားတော်မှမြတ်သွားတော့လာလာသတ္တတ္တနေနေတိုင်းတိုင်းရေကျွမျက်နာတဲ့အဝတ်စားနဲ့ကြည်ကြည်နဲ့စွန့်ပြီးမှမကြ ဘုရားနုတ္တိဆိုတဲ့ဖရာဖရာစေတရားမှန်ကလည်းပါဝင်ပြီးသွားပြီယရနာ၃ပါးပါတယ်ပါပါတယ်အေးအဲ့ဒါလေးတွေသတိထားရဒါဗျာမိမမမဟုတ်ဘဲနဲ့မှန်းကြီးနေကြအေးယရနာ၃ပါးသတိထားရတယ်အဲ့ဒါပဲဒုတိယကမေတ္တာတဲ့တိုင်းနေတော့ ဗုဒ္ဓနုတ္တိတဲ့ဘုရားကိုပွားများအထုတ်တော့မိမိတို့ဘာအကျိုးရသလဲဆိုလိုက်ဘုရားဂုံပွားသုပွားတတ္တာမေတ္တာပွားကဒေါသမလားအာတိဝမရာဂပြောင်းမှာအသေးရှု ကြမှုမာနပါစောင်းလျှောက်ကာကွယ်ရေးတရား၄မျိုးကိုပွားများအထောက်ကြမယ်ဆိုရင်ရရှိတဲ့အကျိုးချက်ပဲတဲ့တိဗုဒ္ဓနုတ္တိဗျာကုံပွားရင်မိမိတို့မှာတတ္တာဒီအကောင်းလာမယ်။ဘာအကောင်းလာမယ်။တတ္တာလောကရတရားတရားတရားလို့လွယ်လွယ်သုံးရတယ်။ သရဲ့နောက်ကအပေါ်အတာပြီးအောက်ကဓာတ်အချက်ရှင်းပြီးတော့ရေးချတဲ့တတ္တာအဲ့ဒီတတ္တာဆိုတာယုံကြည်ချက်အကောင်းရမယ်။ဘာအကောင်းရယုံကြည်ချက်တရားအပေါ်မှာယုံရတရားအပေါ်သံဃာအပေါ်ကိုပြုတဲ့ကံအပေါ်သူကံဤအကျိုးအပေါ်ဘယ်နှမျိုးလဲ၅မျိုးပါလေပါလေ ဘုရားတရားသံဃာကံကံဤအကျိုးအဲ့ဒီ၅မျိုးကိုယုံကြည်မှကမ္မတက္ကတာညာကမ္မကိုယ်ပိုင်အလုတ်တက္ကကမ္မကပြုလုပ်မှုကောင်းမှုမကောင်းမှုအလုတ်စုတက္ကကိုယ်ပိုင်တာကအဖြစ်ညာငါတွေ့တာအဲ့ဒါကိုအချင်းညွတ်မြန်မာပြန်လိုက်ရင်ဘယ်သူမပြုမိမိမှုတဲ့ဗျာဒါပဲ အခုတော့တို့လူတွေကကိုကိုယ်တိုင်ပြုထားတာတွေလည်းမိကြတယ်တဏှိပြုထားတာလည်းမရှိတော့ဘယ်ပုဂ္ဂိုလ်ကြီးကဘယ်လိုဆွမ်းအင်တတိဒုရှိတယ်ဘာညာနဲ့ဆိုပြီးတော့သွားလိုက်ကြတာကိုယ်ွယ်မှုအပြားပြားတွေကဒီနေ့ပတ်စုကိုတက်နေတာဒုရတတိဘိုးဘိုးအောင်ဘုံမင်းကောင်ဟုတ်လားပြီးတော့ရက္ခကျင်တော်ရှင်ကျော်ရှိတော်ကျိုးသမညာပါရတိရှမ်းကလေးဆိုပြီးတော့မှဟောကာကိုယ်ွယ်မှုတွေအများကြီးဖြစ်နေကြတယ် အဲ့ဒါဟာဘုရားကကိုပြုတဲ့ကံဒီသာလင်ကိုပိုင်မယ်လို့မခံယူသူများရဲ့တလွဲတခြားကိုအပိယုံကြည်နေတာပဲမမြမလားအေးအဲ့ဒါပဲဒါဒီများပြီးတော့လောကလူတွေဟာဖြစ်နေကြတာလေဘာသာရေးဘက်ကအတော်မြင်ပြင်းကတ်เสียရကောက်တို့လူတွေကယဟန်နဲ့သာမင်းငယ်လေးများ တစုံနှစ်ခုအစင်မပြေဘုံကြီးတံပဲ့နဲ့ဥစဉ်တံပဲ့နဲ့ကိုရင်တံပဲ့နဲ့သူတို့လူတွေဥပဲ့နေတာကြတော့ဘယ်သူမှထဲမပြောပြောပြီးခုပြောပိုင်ဝင်ရှိတယ်မပင်ရင်လေကာဘိန်ဘုန်းနာနဲ့သင်္ကန်းတော်တက်တာဒါပဲအတူလောကလူသားတွေကငါတို့ကပေးကြွေထောက်ပင်နေရတာပဲဘုန်းကြီးကိုရင်ဥပဇင်းတိလားရှင်ကိုတထောင်းစားလောက်ဒီလိုထင်နေကြ သူတို့ရဲ့အခြေအနေရပြည့်ပြင်းမှုကတော့ဘယ်သူမှထက်မတော်သူတို့ကလူတွေကိုလူလဲလူသီလာရှိရပါပဲလူလဲပါသီလာရှိရအေးသူတို့ကြတော့တကွက်ချန်နေတယ်သူကလူဟုတ်ကြောင်လူသားမယ်ဆိုပြီးတော့အဲ့ဒါလိုအနံချင့်ချင့်သွားကြဒီလိုမလုံးဘုန်းကြီးတို့လည်းနှလုံးသားနဲ့အုံနောက်ရှိတယ်အရှုမဟုတ်ခံစားချက်ရှိတယ် လက်မကြည့်နေရမလားအေးမကြည့်ရင်အခုတာဝန်ရှိလို့တာဝန်သိစွာနဲ့ပြောပြီဘုလူတွေရဲ့ကိုယ်ကွယ်မှုတွေဟာဘုရားနေရသံဃာပေါ်မှာကြည်လက်ခိုင်မာမှုမရှိဘူးဖွက်ရှိခံပြီးတော့ဘုရားကဟာစတူးခံဖြစ်တယ်ဘုရားကဟာဘာဖြစ်စတူးခံဖြစ်ရှိတယ်မြအကုန်လုံးဘုရားကနဲ့ကြီးလွတ်တဲ့တာ ဒုရတတေတရဏငစ္ဆာမိဘုဘောတရဏငစ္ဆာမိဘုမင်းကောတရဏငစ္ဆာမိမန္တလိတရဏငစ္ဆာမိကိုကြီးကျော်တရဏငစ္ဆာမိအိန္ဒြေမေမဟာဂိရိတရဏံဂစ္ဆာမိငါမန်ဥရှင်ကြီးတရဏံဂစ္ဆာမိနဂရောတရဏံဂစ္ဆာမိဘေရင်ဆရာတရဏံဂစ္ဆာမိလက္ခဏာဆရာတရဏံဂစ္ဆာမိဝိဇာတရဏံဂစ္ဆာမိတဲ့ခိုင်ဆရာတရဏံဂစ္ဆာမိဘာယတိတရဏံဂစ္ဆာမိ မောလို့ပဲမိလိုက်ကြဘယ်နဲ့တော့မှန်အောင်လေအေးအဲ့ဒါတွေပဲပြိမရှိတော့ဘူးဘာသာရေးမှာ လုံချင်ရလို့နိုင်ငံရေးသာမလုံနဲ့ဘာသာရေးမှာယနေ့ပြိမရှိတော့နေမျိုးစုံနဲ့ဆိုပြီးတော့တဲ့လောကလူတွေကဘာသာသာသနာရဲ့အကျိုးကိုမပြည့်စည်ဘူးတဲ့ဖြည့်စည်မှုစေတနာမပါပေမဲ့လို့ဟိုကြည့်နေသလား eniweiriụe na chinr c ch alụ oyiooa welari သဘောကောင်းတယ်ဆိုရင်လည်းပဲလောကပြောနေကြတယ်မလီသဘောကောင်းတယ်ဘယ်သူကသဘောကောင်းပဲဝါကသဘောကောင်းတို့ရင်ကမိအေးဘယ်သူမှမမိဘူးကွာဟာမိအေးကဘလောက်တောင်သဘောကောင်းလို့တော့ကောင်းသလားမမေးနဲ့မင်းကလေးလေးရောက်ဖိမပေါ်ဘူးဗျာတဲ့ဒီနေ့သူလောကလူကဘုရားဘာသာတွေမှာဟိန္ဒူခရစ်ယာန်အစ္စလာမ်မာမီလီမွတ်စလင် အာတယုကလာပုံနာမှုကလေးမိုင်းစလန်ကတိတိုင်းမိကယူရတယုကမောရိယလာဥစ္စပန်ဘောပြင်းနေအင်္ဂလာအကုန်လုံးပြောတာလက်ခံနေကြတယ်အဲ့ဒါမိအေးတယ်ဆိုတယ်ဟိုက၄ယောက်ပဲတိမန်ကနဲတာမဟုတ်တော့ဘူးဘာသာရေးအဲ့ဒါဘုရားတရားသံဃာကံကံဤအကျိုးကိုမယုံကြည်လို့ဟိုအာကိုဒီအာကိုနဲ့ဆိုပြီးတော့လူနဲ့တရိษံဘသူကသာတယ်ဘုရားကတော့လည်းပြောတာက ဒါပေမဲ့ဇီဝရုပ်အိမ်မော်တင်ထားဇီယောင်းကောင်းတယ်ဆိုင်မော်တင်ထားဇီယောင်းကောင်းတယ်ဆိုပြီးတရိစ္ဆာန်အိမ်မော်တင်ထားတာကတော့အောက်တန်းကျလာကိုယ့်ရဲ့အပြောချုပ်ညညောမှုတာယာမှုမဝဲခြင်းဝဲခြင်းအောင်မေတ္တာစေရနာမြတ်ထားလို့ဒီလိုတွင်လည်းပြီးတာအခုတော့မဟုတ်ဘူးစကားတဲ့ဇီဝရုပ်ဆိုင်မော်တင်ထားဇီယောင်းကောင်းတယ်ဆိုတော့လူစင်စစ်ကတရိစ္ဆာန်အားထားနေကြတယ်ဘယ်နဲ့ဘုန်းကြီးပြောတာမှားတယ် မမရေပြင်းတော့ကမမမမနဲ့အလကားလျှောက်လိုက်မလို့နဲ့ဒွိကနဲ့ပေါက်လို့လိုက်အေးဒါပဲအဲ့တော့လူတွေကတော်တော်ကိုကြွားကြနေရတယ်ဘာသာရေးမှာခေါင်းကပြောတယ်ပြိမရှိတော့အဲ့ဒါဟာဘုရားတရားပံငါကံကံဤကြိုပြီးငါမျိုးမယုံကြည်လို့ပဲယုံကြည်ရင်ဘာမှလုပ်နေကြမလို့ဘူးဟုတ်မလားဝေဒနာနဲ့ထားရရရဟာတို့ဘုရားဘာသာတွေပါတယ်လားပါပါဘူး ပြောတော့မပါပါဘူးအဲ့မပါတဲ့လူကပို့ဆိုလုပ်ပြီးဆိုရင်လေအာပါလေးလုံညာလေးလို့လှပြီးဒီနေ့နတ်တတရရရနဲ့တကားတယ်ပဲအိမ်ဆောက်ရရွေးရပြီလေကအတိုင်းထောင်ရရွေးရပြီလေကတရရွေးရပြီရွေးလိုက်ရတယ်ကြီးပြီးပဲမပြီးနိုင်ဘူးဗေဒင်ဆိုတာတို့ဘုရားဘာသာမှာမရှိပါဘူးဗေဒင်တို့ဘုရားဘာသာရှိတာသုတ်တန်လည်းလည်းမရှိဘူးဝိနည်းလည်းမရှိဘူးပြီးမှလည်းမရှိဘူးပြောတော့လေဘုရားဘာသာနေတယ်ဘုရားကဘယ်ဟာဘာသာကဟောပြောချက် ဘုရားရဲ့ဟောပြောချက်ကိုလိုက်နာကျင့်သုံးတဲ့လူဟာဗုဒ္ဓဘာသာလို့ခေါ်တယ်။အခုဘုရားဟောမှလိုက်နာကျင့်သုံးတာမဟုတ်ဘဲနဲ့ပဲပေရိစီယအဲလက္ခဏာစီယဂိုင်းစီယဝိတ္တာဘောဘိုးတော်အေးဘာရဲ့တိဒါရီပြောတာလိုက်နာနေကြတာပဲသူလောကလူသား။ကိုက်တော်ပါပြီ။ဒီတော့ဘုရားကိုပွားတို့ပွားသတ်တာတဲ့တော့။ဘုံပွားရင်လည်းဘုံပွားလိုက် ဗုဒ္ဓသစ္စာလေးပါးတရားကိုကိုယ်တိုင်သိ၍အများကိုလည်းသိတော်မူစေတတ်သည်မြတ်စွာဘုရားဗုဒ္ဓဆိုတဲ့ဂုဏ်ကိုပွားလိုက်ရဲ့သူကိုယ်တိုင်လည်းသစ္စာလေးပါးကိုသိတယ်သူများကိုလည်းသစ္စာလေးပါးသိအောင်ဟောကြားပေးတတ်တယ်။ဟောကောင်းလိုက်တာ။အဲဒီတော့ကငါဒီဗုဒ္ဓဘာသာဝင်တယောက်အနေအချင်းဆိုရင်အဲဒီဗုဒ္ဓဟောကြားတဲ့သစ္စာလေးပါးငါသိအောင်ကြိုးစားမယ်။ ဟုတ်ပလားဒီလိုအနေနဲ့ကြိုးစားမှာအခုတော့ဈေးရောင်းကောင်းအောင်ရာထူးတက်အောင်စီစဉ်တက်အောင်လလဘပေါအောင်ချဲပေါအောင်ထီပေါအောင်ကြိုးစားနေကြတို့လူတွေဟာအေးတကားလည်းပဲမတလွဲဆာမင်ကောင်းပြီးတော့မယောင်ရစီလူလို့ခရောင်းရိုက်တခြားဟင်ပြောလေအေးပစိုးတခြားဖြစ်နေရတာ အဲ့ဒါတွေပဲအဲ့တော့ဘုန်းကြီးတို့မြတ်စွာဘုရား အလောင်းတော်နဲ့တနေ့တဲ့ဘွားမြင်တဲ့ဘွားဘက်တော်ဘဏ္ဍဥတဲ့အဲ့ဒီထဲမှာဘောဆိုတဲ့ဘောဓိပင်ကသက်မဲ့ရုပ်ဝတ္ထုရွှေဆိုတဲ့ရွှေအိုးကြီးလေးလုံးကသက်မဲ့ရုပ်ဝတ္ထုကျန်တဲ့၅ဥကသက်ရှိတယ်ကြီးပြီးတော့အဲ့ဒီခုနှစ်ဥတဲ့ဟောတစ်ချိန်နဲ့တလားတဲ့တနေ့တဲ့ဖွာလား တကယ်လို့ကိန်းကနန်းတူလို့သာဖရာဖြစ်သလားဆိုရင်ဘာလို့သိတ္တတတဝူတဲ့ဖြစ်ပြီးကျန်တဲ့၅ဦးဖရာမဖြစ်ဘူး။ဘာမှန်တာတော့လောက်ပြန်ပြီနောက်ကမှန်မှမှန်မှမဟုတ်ဘူး။လကရရလို့အေးအဲ့ဒါပဲသိတ္တတတဝူတဲ့ဖရာဖြစ်ပြီးကျန်တဲ့၅ဦးဖရာဖြစ်မလာပါဘူး။တဏှိတဲ့တစ်ချိန်နဲ့တလာတဲ့တဏှိချက်တစ်ခါလဲမွေးတာ။အဲ့ဒါဒီခေတ်လူတွေက သိပြီးတော့ဆွဲလန်းကြည့်နေကြတယ်ဟုတ်တော်ရှိမဟုတ်တော်ရှိဆိုတဲ့ကကိုအုံတော်ကဂျမ်းဖြစ်ဟမ်ကိုအုံတော်ကဘာဖြစ်လဲဂျမ်းဖြစ်နေပြီမစင်စားဘူးသေကနီးတွေကလည်းဒီတိုင်းပဲသေကနီးတွေကဒီတိုင်းဆိုတော့နောက်ကလူသားတွေဘယ်လိုလုပ်ပြပြတော့မလဲသေမေတို့ရဲ့လောက်ထားခဲ့တယ်ဆိုတော့နောက်မပင်ရဘူးတို့တွေပါရမီများမဟုတ်မှသိရသမ်းတယ်မပယ်ရတာဒါလည်းသာသမီတတ်တယ်မရှိတာမဟုတ်ရင်ပယ်ရမှာဘာဖြစ်လဲ လက်မကောင်းရင်ခြေမကောင်းရင်ဖြတ်တော့ခွဲစစ်ပြရသေးတာပြီမိဒါကအမိကိုယ်လည်းတင်းလာတဲ့နတ်နတ်နတ်တယ်ဟုတ်လားဒါကအဖေကိုယ်လည်းတင်းလာတဲ့တခါလည်းပဲဘုံမင်းကောင်းနဲ့ဘုံမင်းအောင်ဘာဆိုင်တော့ဒုသနာရှိမှမရှိဘူးမရှိတာလေးနဲ့ရှင်းရှုပ်လမ်းသွားတဲ့ကမတော်ကားပေါ်တော့ဘုန်းကြီးတွေကကြီးညိုရမှမသိဘူးအဲ့ဒါတွေကြတော့အောင်မူလီမသာမဒါမျိုးကြတော့ကြီးညိုစိတ်ကလိုက်ကြတော့သိဖြံမြန်ပါနေကြအဲ့ဒါ ဘုရားကုံမပွားတဲ့အခါကျတော့မိမိမှာဘာမှတရားနဲ့ပတ်သက်ပြီးတော့အကုမှုနည်းလာကြပြီ။ဒါကြောင့်ဗုဒ္ဓဂုံပွားတိုးပွားသတ္တာဘုရားကိုပွားလိုက်ရင်ဂုံပွားရင်လည်းဂုံပွားအဲ့ဒီထက်ကတဇိတကုမိမိတဏ္ဍာတီအောင်လုပ်မှာဗျ။တော့ပြီသို့မေတ္တာပွားကဒေါသမလားဒီကိက ဒီကိုမောင်နှမခြေနောက်မှာဒေါသတွေသိကြည့်နေကြတယ်မေတ္တာမဲ့နေကြဘသူသေးသေးမတိမာရင်ပြီးရောဆိုတဲ့ဇကပုံလိုပဲပြိဿရေချီးပွားဖို့စီးပွားဖို့လင်ကောင်းမရကောင်းရဖို့ရာဓုဘုံသိအာနာချီးဖို့ဒါတစ်ခုလောက်သာကြည့်ပြီးတော့မေတ္တာတရားကိုကိမဲ့နေကြတယ်တဲ့ဒါကြောင့်မေတ္တာပွားမှဒေါသမလားတဲ့ဒေါသကြောင့်အဆုတရားတွေဖြစ်တယ် ဒေါသကြောင့်မဖြစ်တဲ့အေးအဆိုးတရားတွေဖြစ်တယ်အဲ့ဒီအဆိုးတရားတွေမလို့ကြည်မလို့ရမလဲမေတ္တာပွားပါမေတ္တာပွားကြမယ်ဆိုရင်ဖြင့်ဘုန်းကြီးတို့စာနဲ့ကြနိတိဆိုတဲ့တက္ကတကျမ်းကအယံနိသောပရောဝတိကနနာလဟုစေတိနာဥရရာသရိတာနန္ဒဝတုဒေဝကုတုံဘကာ အရာဤသူကတော့နေသောငါနဲ့ရေသူအတွင်းလူပဲအရာဤသူကတော့ပရောငါနဲ့စိတ်သူပြင်ပလူပဲဣတိရေလောလဝုစေတိနာစိတ်ဓာတ်ပေါ်ပြမလေးနဲ့မူစိတ်ဓာတ်ပေါ်ပြမလေးနဲ့သောသူတို့ဤကန္နနာလူလူကိုလူနမူထားကြလျက်တွက်ချက်သည်အတ္တိရှိတတ်ပါ၏

အဲဒီလိုမဟုတ်ဘဲနဲ့တကယ်နီးစနစ်နဲ့ကြည့်လိုက်မယ်ဆိုရင်ဝတ္ထုတွေပါကုထုံမကုထုံမကံဟောဤကဘာမီအပြင်ဟာအလုံးမိသားစုတွေကြီးပဲကဘာလောကမြေပြင်ဟာဟောမိန်းအမေဆိုရင်မိန်းမကြီးပဲကြိုက်ပါလေအမေဆိုရင်အကြီးကြီးအကြီးလေးဒွေးကြီးဒွေးလေးအမညမတွေဟာ မိမတွေကြီးလေတိုင်းမိမချင်းဆွေမျိုးတော်ဒေဆိုတာရသော်ဗျာပြည်လဲမိမတယ်ဒုက္ခလည်းအမလေးဟဲ့နော်တော့ကြဘုရားတပါးတောင်လုံးရကပြားရဟုတ်လားမလေးဘူးအပေဟာယောက်ျားတို့ကြီးပဲဦးကြီးဦးလေးပါကြီးပါလေအကိုကြီးဆိုတာတွေကပါလေပါလေအဲအဲယောက်ျားချင်းဆွေမျိုးတော်နေကြတာပဲတဲ့ သတိပြောအဒီလေးပေါ်နေဒီကိုတော့ဒီမို့အောင်လျှောက်သွားဒီဆန်သမင်းစနေကြတဲ့အသွာတို့အနေတို့အစားတူမတူကြဘူးလားအဲ့တော့ဘယ်နဲ့တော့ဒေါသဖြစ်ကြမလို့ဘူးတဲ့ဗျာနောက်တော့ဒုက္ခယမေတ္တာပွားဖို့ပေးထားရတာကတော့ နာမတကောယမိခဝေပန္တာရောနာမတာဗုဒ္ဓပုဗ္ဗောจิตတာတို့จิตသမီးတို့ဟောဒီငါတော်နေပြီးတော့ဖြစ်နေရတဲ့သန္တရာဒီမတန်ရှင်လျာထူကြလာတော့ကြောင့်တဝုနဲ့တဝုတယောက်နဲ့တယောက်ပြန်လာမေမတော်ခဲ့ဘူးတဲ့ပုဂ္ဂိုလ်မရှိဘူးအဖေမတော်ခဲ့ဘူးတဲ့ပုဂ္ဂိုလ်မရှိဘူးဦးကြီးဦးလေးပါကြီးပါလေ အရေးကြီးလက်တွေကြီးတွေလည်းအကိုအမနမညီငမတော်ကဲဘုဒ္ဓပုဂ္ဂိုလ်ရဲ့လို့မရှိဘူးတဲ့ဟုတ်ပါလားဒီအဲ့ဒါကြည့်သားမှာပေါ့အဲတော့ဘုရားကပေါ်လွင်အောင်ဘာပြောလိုက်တယ်လဲတို့အခုနေထိုင်ရတဲ့မဟာပဒဝီမြေယူဇနာနှစ်သိန်းနဲ့၄တောင်အထုရှိအဲဒါတော့ဒီမှာလာတဲ့မြေသားတွေကိုတဲ့ ပြော့ပြောင်းသွားအောင်ရေနဲ့လူပါဈေးတွေကလေးဈေးတွေကလေးလောက်လုံးပြီးတော့ပုံသားလိုက်။ဟောဒီပရိသတ်တကအဘေဦးဇင်းလေးပါကြီးပါလေကြီးကြီးလေးတွေကြီးတွေလေးဘုံမန္တမကြီးပဲဖက်ထားလိုက်အမေတဦးတဲ့ယောက်ျားဖြစ်စေမိန်းမဖြစ်စေဤသူဟာဤဘဝအမေမြေတလုံးဟောသူဟာဟောဘဝအမေမြေတလုံးဟောသူဟာဟောဘဝအမေမြေတလုံး အမေတော်ကဘူးတဲ့လူတွေလိုက်လာဝေငှမယ်ဆိုရင်မဟာပထဝီမြေကြီးကုံတော်ကုံရာဤအမေတော်ကဘူးတဲ့လူမကုံနိုင်ရာကိတ်တီကဒါမရဟောခဲ့လားနောက်တကုန်းနေရာပြင်ကဘာမီအပြင်းသစ်ပင်တွေရေတွက်နိုင်မလားအဲဒီမရေတွက်နိုင်တော့သစ်ပင်တွေအကုန်ချတောက်ခုံချင်း လူရည်ဇံငလေးလောက်ထုတ်ပြီးတော့စိတ်ချလိုက်ပါလက်တပိပါလက်တပိစာလောက်ဖြတ်ဖြတ်ပြီးတော့ပုံထားလိုက်ဟောဒီပရိသတ်တကပရိသတ်ရေအမေဦးကြီးဦးလေးပါကြီးပါတွေကြီးကြီးလေးတွေကြီးတွေလေးကိုအမနမရင်လည်းဖက်ထားလိုက်အဖြစ်တယောက်တည်းယောက်ျားဖြစ်ဖြစ်မိန်းမဖြစ်ဖြစ်ဤလူဟာဤဘဝအဖေရော့ 16ခုဘောဓုအာဟုဘဝအဖေဟောဓုအာဟုဘဝအဖေလို့အဖေတော်ကဘုဒ္ဓပုဂ္ဂိုလ်တွေလိုက်လာဝေငှမယ်ဆိုရင်ကဘာမြေပြည့်ရှိတဲ့တက္ကနေကုံလိုက်မယ်အဖေတော်ကဘုဒ္ဓလူမကုံနိုင်ဘူးတဲ့ကိုက်တယ်လို့စိတ်နဲ့လူရှိတယ် အေးဒါကြောင့်အဲ့ဒီစနစ်နဲ့ဘုန်းကြီးတို့တရားဓမ္မများတဝုတဝုဖြစ်ခင်ညကြီးညိုကြလေးမြတ်ကြပေါင်းတဲ့ညာဒီမကွဲကြနဲ့ဟုတ်ပါလားတိုက်တာပြည့်ဒီလေသာလိတသာလိတမြို့နယ်ရှိတဲ့သံဃာတော်တွေတို့မဟာယံကိုဘာလို့တင်ကမကကြဘူးချွတ်ချရတော့တော့ဘယ်လိုသူရှိသေးကြမလုံးနဲ့ ပါလေတော့မမမမနဲ့နေကအောင်ဘယ်မှလို့တော့တွေးမကွဲရဘူးလေဘုန်းကြီးတို့သူ့ကိုလည်းတရားဟောတယ်သာကိတလည်းဒါနဲ့တော့အဲဒီရကတို့လူတွေကအဲကိုရကိုဘုန်းကြီးမဥစားပြီးစနစ်နဲ့မလုံးနဲ့သံဃာတပါဒနာလုံးအားလုံးသံဃာတော်တွေကြီးပဲလက်လမ်းမီယာပေါ့မမီယာကြတော့မတတ်နိုင်ဘူးလက်လမ်းမီယာမှာတော့အတူတူပဲလို့မြင်အောင်ကြည့်ပါဘုရားဘုရားချင်းတူတယ်တရား သံဃာမိဘအေးဆရာအဲ့လိုဂုံဆိုတာအတူတူပဲဟွာဆရာကြီးဟာဆရာဟွာမိဘကြီးဟာမိဘဟွာသံဃာကြီးဟာသံဃာဟွာတရားကြီးဟာတရားဟွာဘုရားကြီးဟာဘုရားအတူတူပဲလို့မြင်အောင်ကြည့်ကြတို့လူတွေသူသိခွဲမကြဘူးအဲ့ဒါကြောင့်လဲစင်ရရဖြစ်နေကြတာဟုတ်မလားမကြုံမဲနဲ့ဓမင်းကြီးဖြူကိုပါဆယ်နဲ့မပို့ပါနဲ့ပါဆယ်ကကဘုရားကြီးကြီးတာ ကြုံလာတဲ့အခါမှာဩသုတ္တရတမျိုးတွေကသံဃာတော်ကဝါစုတင်ကန်းနဲ့လူတိတိကတုန်တင်ကန်းလူတိဟောပြုချရာတော်ကြီးဆိုဝါစုတင်ကန်းကတစုံကတိတင်ကန်းကတစုံလူဦးမှာဘယ်နဲ့လဲပြောတော့နောက်ကမမမမနဲ့ထွေးရတဲ့တော့များတော့မနော်မမချရာကြီးအေးအဲ့ဒါမမမဲနဲ့ရှောက်မနဲ့မနဲ့နဲ့လိမ့်နေကြကိုင်းစုဧတာသဘောပေါအောင်ပြောတာဘုန်းကြီးပြောတာတရားတယ် အကြောင်းညီညွတ်တဲ့အခါလို့ပြောပြီးတော့သာဝရပို့ရပြောလို့အဲဒီလိုဘုဒ္ဓပရိသတ်မြင်အောင်ခြင်းညာမေတ္တာပွားမှဒေါသမလာတာအဲဒီမေတ္တာရဲ့အကြောင်းကိုပြောရရင်လည်းအများကြီးပဲတော်ပြီနောက်တကူအာတုဘမယာကပြောက်မှာတဲ့အာတုဘပွားရင်ယာကဆိုတတ်မှတ်တာလူချင်းတာ ဉာဏ်တို့ဓာယူရတာကျင်နာတာသရတာခုံးမင်းတာကျင်နာတာအဲ့ဒါရာဂရဲ့မြန်မာစကလုံးပရိယေမြဖြစ်ပါတယ်အဲ့တော့တဲ့အသုဘပွားရင်အဲ့ဒီရာဂမလာဘူးတဲ့ရာဂဆိုတာတမတ္တာအသုဘကမတည့်တယ်ဒုပိဋ္ဌလက်နည်းတို့ပြောက်ရရဲတိုင်သေးလားမပြောလို့လို့ လက်ပတ်ရည်ကိုထကုန်မှဆိုလို့ပါလိမ့်ပြီနော်ဟုတ်တယ်မို့လားလက်လေးစုံကဒီသေးနေလို့အလုံးမကျတဲ့ပြင်အဲ့ဒီလက်လေးစုံကြောက်လို့ဘုံရင်မှမတိုင်းပါဘူးဘာဖြစ်လို့တော့လက်လေးစုံကသုံးကြတယ်အဲ့ဒီလိုပဲအာသုဘမတည့်မတည့်ရုပ်သက်ဘဝအလုံးမကျတဲ့ခန္ဓာကိုယ်ကြီးလို့သဗ္ဗိတ္တကမြင်အောင်ရှုရပါဗျာ အဲ့တော့ယောက်ျားဖြစ်ဖြစ်မိန်းမဖြစ်ဖြစ်ကြီးကြီးငယ်ငယ်ရရလတ်လတ်ချီချီမမပြူပြူဟိုတခုလားတလင်ဝါမဟုတ်ဆုံးမအပြူကြီးမျက်စိကဘာတွေထွက်မမျက်ရည်ကဘယ်သွားပို့မျက်စိကဘာတွေထွက်ရရည်နဲ့မျက်ချီနှာခေါင်းကနှာချီနဲ့နာယူပါးစပ်က ကိုကိုကိုထွက်တာကိုပြောကြအာပုတ်တဲ့လူကအပုတ်တယ်ပြောပါဟုတ်လားတချင်းနဲ့တရင်ဗျာအဲဒီလိုပဲတဏ္ဍာကိုရှိသမျှနေရာတွေကသူ့သူချုပ်လိုက်ချီနဲ့သေးသေးနဲ့ချီတကူလုံးကဘာတွေထွက်ချီနဲ့သေးသေးနဲ့ချီဒီနဲ့ပေါ်လို့ရပြောရရင်ဒီခန္ဓာကြီးကချီးဘူးနဲ့သေအိုးကြီးခန္ဓာကြီးကပါ ဟုတ်တယ်အကုန်လုံးပဲကြည်ကြည်နဲ့နဲ့တည်တည်မှမှပြပြဟိုတကူလာမြင်မှမဆုံးမှပြိုကြီးဒေယုကရပုံနာမုဒိမိုင်းတရံဂရိဇာမေဂရိယာဒုကမောရိယလာဥစ္စပါဏိဘောဂိလိင်္ဂလာရှာဘိကောရဝမေရိယရှန်ကချင်းလေးကရမိုးရခိုင်များမှာဘာတို့လဲသူတို့ပဲဘာဟုတ်တယ်ဘာဘုန်းကြီးတို့ဟိုချီးမှုနဲ့ဒေဟိုကြီးပဲအဲ့တော့အပေါ်သွားတယ်အဲငါအိုးရော့သွားပြီဆို ရှင်းတတ်ဘူးပြအပြာခါရအိုးဘုံပွင့်ပြီးဂလုံးကလာနဲ့ဒီတကိုးကိုတောက်ကြရဲ့ဟမ်အရေးပေါ်အောင်ပြောရင်ကောင်းမရင်ငါလေးဦးရော့သွားလို့ထဖြည့်လိုက်ဦးမယ်ကဲအိန္ဒာကပြန်လာတယ်အဲငါတော့ဝန်ပေါ့သွားပြီချီးဘူးကြီးတော့ရော့သွားပြီဆိုပြီးတော့ကျေနပ်ရအဲရရတကားဓမ္မညာငယ်နဲ့ဟာနတ်ပြားနဲ့ကော်ဖီနဲ့ဆိုပြီးတော့ဟောဘာတွေပြန်ဖြည့်ကြ ကြီးဘူးကြီးပြန်ဖြစ်နေကြတာလေဗျာကဲတို့လူတွေဒါကြောင့်တကူလုံးကဘာနဲ့ဘာသာရှိတယ်အေးကြီးဘူးနဲ့သေးအောင်အဲ့ဒါကြတော့ကိုကိုကဲတို့ကလည်းကဲမှကဲမသေးဦးတို့ကလည်းသဲမှသဲတလုံးရစ်ပတ်နန်းစောဝဖြစ်တဲ့ခန္ဓာကိုယ်ကြီးကိုလေဇီဘူးဖန်လာတာဖြစ်ငုံထားတော့မလို့လို့ဆိုကြပါတယ်ဆိုကြပါတယ် ကိုရမိန်းကလေးဆိုရင်ဘုန်းကြီးကသားညိုတော့အညိုပေါ့အကိုရင်ညို့ကိုချစ်တဲ့ပြင်ညို့မျက်စိကထွက်တာလူနည်းနည်းလောက်စားပြပါလားကိုဘယ်နဲ့တော့သားမလားအကိုညို့ပေါက်တာကလေးနဲ့တစ်ခွက်တစ်ပကားတော့ပေါက်ပြပါပါလားအကိုရဲ့ဘယ်နဲ့တော့ပေါက်မလားအကိုရင်ညို့ညို့ထားတာလေးတဒုံးနဲ့တုံးတော့စားပြလာမှာလားအကိုရဲ့ စားမလားဒါဖြင့်ကိုဘိုးကဲနဲ့မသဲဦးတဲ့ဗျာကိုဘိုးကဲတို့ကလည်းသဲမှန်ကဲအာလုံးရှမ်းလို့နေပြောတာမသဲဦးတော့လည်းသဲမှန်သဲအဲဒီလိုအကဲနဲ့အသက်ပေါင်းလိုက်တော့ဟောထောင်ကြပဲအကဲနဲ့အသက်ပေါင်းတော့ပါဖြစ်တယ်ဟာထောင်အဲအိမ်အောင်ညာကဟိုတယောက်ကညာဒီလိုကယုံလိမ်တဲ့လူကညာအားတဲ့လူကယုံ အဲ့လူတွေကဘာဖြစ်ကုန်လို့အဲအဲ့အပြူကြီးတွေကတော့ထောင်ကလွတ်တော့တခါတည်းလည်းအပြူကြီးဥသားပေးဦးမှာနောက်ဝင်သူကြတော့အပြူကြီးတွေတော်တော်ကိုပက်ပက်ဆက်ဆက်ပြောတယ်လို့ပြောနေတာပြောပါဘူးအပြူကြီးတွေဟိုဒီ6မျိုးရှိတယ်လောက်ပဲပြောပါအမျိုးရစ်သီဟိုဒီဘာနှမျိုးရှိတိရတာမလို့လိုလားမရအရွေးလုံးလုံးလည်းပြိုကြီးဖြစ်တယ်မျိုးကြီးပေါ့မဟုတ်ဘူးနေ အမူလွန်လွန်လည်းအပြိုကြီးဖြစ်တယ်မေးကြည့်လေတော့ရှစ်ဥသူနဲ့လွဲလို့အသေးနာပြီးတော့လည်းအပြိုကြီးဖြစ်တယ်မေးကြည့်ပါလေးဗြဟ္မပြည်ကလာလို့ကိလေသာအာယုကာမဂုဏ်ရွှန်ရှားလို့လည်းအပြိုကြီးဖြစ်တယ်ငါအေးတကားတဲ့အိမ်တော်သားမရှိပွားရေးလောက်ရမှာအပြူချင်း အေးအပြင်းထူပါမလေးပါတော့ဟဲ့ငါအဲ့ဒါအပြင်းထူတယ်ဒါကြောင့်အပြင်းကြီးများကိုစားတဲ့ပကံကိုမဆေးဖြစ်ဘူးဗျပြစ်ထားခဲ့တာဒီနေ့သားပြီနောက်ရက်စားကန်ဒီမှာဆေးတာအဲအဲအဲ့ဒါပဲအဲ့ဒါပြူတယ်အပြင်းထူလို့ပြူကြီးဖြစ်တာနာမချမိဘတွေဆုံးမသွားတဲ့ပြင်မောင်ကြီးမတို့အပေါ်မှာ ဩဇာမညောင်းမှဆုံးလို့အောင့်နေရလို့လည်းအပြိုကြီးဖြစ်တယ်။ဒါကြောင့်အပြိုကြီးတွေကလေနာတာဖြစ်ဖြစ်ခါဆိုင်တဲ့မျက်နှာရှုပ်ရှုပ်မဲ့နဲ့ယောဂရှိတတ်ကြတယ်။အဲ့ဒါအပြိုကြီးဒီဟိုဒီဘာနှမျိုးတော့အဲတို့တရားနာပရိသတ်ထဲကအပြိုကြီးတွေကတော့အိုင်တို့ကတော့နာမဘုံပဲ။နာမဘုံဆိုတာ အဲဓမ္မပြည်ကလာတဲ့အပြူကြီးတွေသာ ဖြစ်ပါစေ။ဘာပြူကြီးတွေ။အဲတခုတော့ရှိတယ်နောက်ကမတ်ကျက်ကလေးနဲ့ကြီးမဝတ်သက်ပေါင်းရင်မကောင်းဘူး။ဘယ်နာတော့ကြီးမဝတ်သက်ပေါင်းမကောင်းဘူး။ဝတ်သက်ဆိုတာငယ်လေးပေါင်းမကောင်းပါဘူး။နားမလဲလို့လေ့ကြည့်တယ်ဟဲ့ကောင်အဲ့ဒါဘယ်သဘောလဲ။ဟာဘုန်းကြီးလည်းပဲ ကြီးမှဝတ်သက်ပေါင်းမကောင်းဘူးဆိုတာအပြူကြီးမှအိမ်တော်ကြရင်ဒိုက်ခွေမွေးရတတ်တယ်တဲ့အဲ့ဒါပြောတာလေဘဝတုဒ္ဒဘဝတုဒ္ဒတိုက်တော်ပြီသတ်မီလို့ပြောတာဘယ်ရောက်ကုန်မှလဲ မိမိတို့ရဲ့ခန္ဓာကိုယ်သူတော်တို့ရဲ့ခန္ဓာကိုယ်အားတကယ်ရှိစေတွက်ချက်ကြည့်လိုက်တော့ပရိသတ်ရေအကောင်းတွေလားအဆိုးတွေလားဟောမျက်ကြည့်တဲ့နှာခေါင်းနဲ့ပကတ်တဲ့နှရွက်တဲ့ဧကနာကိုမွေးရင်မောက်ကစပြီးတော့ပွင့်ရှင်ဆိုတဲ့ချွေအစိတ်တွေထွက်နေတဲ့ခန္ဓာကိုယ်ဒါကြောင့်ဝိတာရုခသမုပမောမိမိတို့ကောမိမိကြတော့ ဒီခန္ဓာကိုယ်ကြီးဟာစိတ်တွေသွန်လောင်းထားတဲ့ကိုယ်တော်မြင့်နဲ့တူတဲ့စိတ်တွေသွန်အားချနေတဲ့ယူရှိနေတဲ့သစ်ပင်ကြီးနဲ့တူတဲ့အစိတ်ပင်ကြီးတဲ့မှန်ရလားဒါကြောင့်ဒုက္ခနာကပြုတ်ကြလာတာတွေပရိသတ်ရေအိုကြီးအိုငယ်ခွက်ကြီးခွက်ငယ်နဲ့ကြော်လော်ချက်ဖုတ်ပြုတ်ပြီးတော့စားလို့ရရဲ့လားမရပါဘူးဒုက္ခနာကထွက်ကြလာတာရဲ့ဓာတ်စင်မော်တဲ့ ဘိုင်ခင်ချင်းဝင်ရက်လို့ချုပ်လို့ရောရရလားဒုက္ခနာကဟာတွေကိုစွန့်ဆောင်နေထွန်းဖောက်ပြီးတော့သဘောကလည်းတိုင်ပြီးတော့ပရိဘောကလုပ်လို့ရောရရလားအဲဒါမှမဟုတ်ရင်လည်းထောက်ထုအီးပြောပြီးတော့ရှေးဘက်ရောဝင်မလားဒါမဝင်တာလို့ရှေ့ရှေ့ဘက်လို့ပြောပါလားအလုပ်ပြီနော်ရှေးဘက်ရောဝင်မလား ဒါကြောင့်ပြောတာစကားကပြောလိုက်ပြီဆိုရင်နော်သူမနာသူမနာနဲ့ငါဟုတ်မှနေတာသူ့ကောင်းသောမနာစိတ်သူမနာကောင်းသောစိတ်ရှိတယ်ဆိုတဲ့လူကြီးဘယ်နာတော့အဲရှင်းပဲရောဝင်သလားတိုင်းပါအလုံးချရငါကြီးအဘကတကယ်ကိုရှင်းရှင်းပြေဝယ်ရငှက်သားကြီးတဲ့ဟောရှင်းရှင်းပြေဝယ်ရဟဲ့ ပြီးတော့ဘုန်းကြီးတို့ကြွက်ကတိုးတဲ့ကြောင်ဥကြီးတဲ့ဈေးကြီးပေးဝယ်ရတယ်ပိုးချီဈေးကြီးပေးဝယ်ရတယ်တို့ခန္ဓာကထွက်တာမြန်ဘာဈေးကြီးပေးဝယ်ရတာရှိကိုယ်သတ္တလို့စားလို့ကိုယ်အင်္ဂါချက်ကလေးတွေရကြရောဩတို့အင်္ဂါချက်ကလေးခိုင်းပြီးလို့သေသွားတယ်တို့ကအသားမစားတော့ယူကြအောင်မလားဆိုဝိုင်းတော့လူရဲနဲ့တောင်တားရအောင်မယ်မဟုတ်လား အဲတို့အိမ်မမသားတလောင်းဘူနွယ်နွယ်ရှိတယ်ယူကြဟုတ်မလားပါတော်ရိုက်သေးဝတ်တိချက်တွေက နိုင်ငံညာကတောင်မှာယူတယ်နောက်ဆုံးကျတော့အထက်တန်းနဲ့ရည်စက်တစ်တာတဲ့အချိန်သူတို့နေရ။ခမည်းတော်လူတွေကောင်တဏှာကသေးလိုက်မြို့ထဲရွာထဲအိမ်ထဲအပင်ခံနေရ။လာပြန်။အသွေးခံနေရလား။ တိုင်းဒေသကြီးဒုက္ခနာကိုကအဆိုးဆုံးပဲဟုတ်လားရှင်းပဲလည်းမဝင်ချမ်းမြောင်ကြောင်းတော်ဖောက်ကိစ္စလို့လည်းမရရဲလောင်ချောက်လို့လည်းမရထွင်းဖောက်ပြီးတကားလားသုံးဆွဲလို့လည်းမရတဲ့ဤခန္ဓာအတုပအာဂမတုပကမတင်နေတာမကောင်းတာအသုံးမဝင်တာဟုတ်ပလားအဲဒီလိုတွဲလိုက်ပြီဆိုရင်အတုပမှာယာကပြောက်မှာ ကိုကိုကိုသူများကိုကိုတတ်မဲ့တဲ့ရာခတွေပြောက်မယ်မဟုတ်ဘူးလားအေးအဲ့ဒါပဲဗျအဲ့လိုကိုကုကနာကိုမတက်မတက်ရုပ်ဇဝသူများခန္ဓာလဲ32ကောထာတာ42ကောထာတာမတက်မတက်ရုပ်ဇဘွယ်တွေးခြင်းမြမလာလဲတမမုရာခပြောက်မယ်ရာခပြောက်မှဒုက္ခငြိမ့်မယ်ရာခကသမုဒိယသစ္စာဟုတ်လား ဒီတမဲမှုဆိုတာကဒုက္ခသစ္စာမှန်ရလားဒီဒါကြောင့်အတုဝမယာကပြောက်မှနောက်အသေးအသေးရှုကြမှုမာနလားတဲ့ဟောအသေးတွေးလိုက်တဲ့ငါပြီးတဲ့သိရမယ်လို့အသေးတွေးတဲ့လူကရုပ်ရည်နဲ့မမမှုတော့ဘူးစီပါဥစ္စာနဲ့မမမှုတော့ဘူးခွန်အားနဲ့တပ်ပညာနဲ့ရာသူရှိခြင်းဂုဏ်နဲ့အာနာနဲ့မမမှုတော့ဘူး မှန်ရဲ့လားအဲ့ဒါကြောင့်နဲ့ဒုဒကရမမြမရဏတတိလည်းပွားရမယ်ဒါကြောင့်ဗုဒ္ဓဂုံပွားဗုဒ္ဓဂုံပွားဒုပွားတတ္တာဒုပွားတတ္တာမေတ္တာပွားကမေတ္တာပွားကဒေါသမလားဒေါသမလားအတုပမအတုပမယာကပြောက်မယာကပြောက်မသေရှုသေရှု ရှားမှုမာနာသာဘုန်းကြီးတို့ခန္ဓာမှာ အကာခွဲရေးဘယ်နှမျိုးထားရဒီအဝအစာရဲ့နဲ့အခန်းနာရရဲ့သုံးအိနာရရဲ့လေးအေးစီယုတတိုင်းတဲ့ဟောဝင်းနေရအဲ့ဒီလေးမျိုးထားရတယ်လို့တဲ့သန္တရာခရီးသွားတို့သူများအတွေ့ဗုဒ္ဓနုပ္ပတိရဲ့ မေတ္တာရဲ့အတုဝရဲ့မရဏတတိရဲ့ဘယ်နှမျိုးထားရသို့ဘုရားဂုံတွေးအာဇီမောက်ွယ်မေတ္တာပွားပေသာဇီယံွယ်အတုဝတွေးရေစီထုတ်ွယ်အသေးတွေး စေမှန်ချကွယ်သိစေမှန်ချကွယ်ဩဘုရားကိုတွေးတော့ဘာလဲတော့အာစီတောက်လိုက်တာဩဘုရားဆိုတာပြမကဘုရားဖြစ်တာမဟုတ်ဘူးဘုရားဖြစ်တော့လူဘုရားဘာသာကြီးဘုရားဘုရားပြင်မှတော့မလို့တော့ရရွှေတော်မုန်းတဲ့မန္တလေးမဟာမြတ်မုနီတို့ကဖြစ်တယ်မြန်ပြောရင်ဒုက္ခပဲဘုရားဘာဖြစ် လူသားဖြစ်တာသူလိုကိုလိုပဲပုထုရှင်ဘဝကနေပြီးတော့မှအမေနဲ့အဖေသွေးပေါင်းစားမှုမှဒီလို့ရည်ကိုသောအစာရာမစားသုံးပြီးတော့မှဘာဖြစ်လာအိမ်ပြန်ဖြစ်လာတာအဲ့တော့တရားဖြစ်မဲ့လူအတွက်အချင်းပူမရဘူးဒီများလိုပဲတနေ့24နာရီတလားရ30တနေ့အေးဆန္ဒလား တနေ့တနေ့ပါဆိုဆက်နေတာဟာကောင်းတယ်တနေ့ဆက်နေလားပုံမှန်နေတိုင်းရအဲ့ဒါကိုစနစ်စရာကြကြနဲ့ကြည်ကြည်လက်လက်ကောင်းရတဲ့အလုပ်တွေကိုသုံးဆွဲအတုရှိပွားလို့ဘာဖြစ်သွားတာမဟာလူသားဘုရားအဲ့ဒါကြောင့်ဘုရားကိုယ်ကြီးအာဒီတော့သူလဲလူပဲငါလူလဲလူပဲ သူတောင်ရအောင်ဖြစ်နိုင်သေးတာသူဘာကြောင့်မရရမှာလဲဆိုပြီးတော့အဲ့ဒီလိုအားရဖြစ်လာအခုတော့မဟုတ်ဘူးခင်ဗျားတို့ကဘုရားကိုတွေးတယ်တွေးတယ်ဆိုပြီးတော့ပရိလေးနဲ့အပတ်ရည်များရင်ဟုတ်လားဘာဖြစ်မှလို့လို့ညာဖြစ်မှလို့လို့ဘာမှမဖြစ်ဘူးညောင်းတာပဲဖတ်တယ်ပရိအပတ်ရည်များလိုက်တာဖြစ်စလားဆိုရင်တော့ညောင်းမခနဲ့ပန်ကာကိုချုပ်ပြီးခလုတ်တာနှိပ်လိုက်လူချင်းနဲ့အပတ်တဲ့တောင်ပိုးသွားမှာ ဒီကဒီကိကလူတွေအပိုက်ရင်များရင်တော့လုပ်နေကြတာပဲအတိတ်ပဲသိအောင်လုပ်ပါအရေးပဲသိပြီးတော့မှလက်တွေကျက်ကိုမပန်းတာရေကောင်မကြည်တာဒီစေးဖတ်တာအာဒါကဘယ်လိုဘယ်လိုလဲအေးဘာဒီနဲ့ပေါ်ထတာဘယ်ရောကဘယ်ရောကပြောက်တယ်ပဲအဲ့ဒီကျမှကိုကယုံကြည်ပြီးတော့ဒီစေးကိုတောက်မှာမဟုတ်လားအခုတော့ဘာမှသိပါအာရဟံသမသမနောဇာနာသမနာဒါနဲ့ပြီးနေကြတာ အပိုက်များအောင်ဆိုပြီးတော့လုပ်နေကြတာအပိုက်များတိုင်းသာသိတိပြီးကြတာတွေ့ဘယ်ချိန်မဲ့ဘာနေလိုက်လဲအခလုံးကနေလိုက်အဲ့ဒါအပိုက်လွန်တုံသွားလေဦးမယ်တို့ပလိတလောင်လေးနဲ့ဒီခေတ်မှာပြီးနေကြတာအေးဟုတ်လားခေါင်းကပြောခဲ့တာကဘုရားကလည်းပဲအမေကအဖေကမွေးလာတာတွင်းနဲ့စားစားနဲ့ကြီးထွားလာတာဒီနေ့မှ 24နာရီတလရက်30တနေ့သူလိုကိုလိုဇတ်လို့ရတဲ့ဈာတဲ့ကစနစ်ကြကြဆိုပြီးတော့အထုတ်လို့ဘုရားဖြစ်တာငါတို့လည်းလူသားပဲသူလမ်းကြောင်းတွေ့တိုင်းငါတို့အထုတ်ရင်လည်းဖြစ်ရမယ်တို့အရှင်သာအားလျော်ဆိုအဲ့ဒီလူကိုဘုန်းကြီးတို့အားစီးပြီးဖြစ်လာတယ်တို့ဘုရားဂုံတွေအားစီးတော့ွယ်အားစီး မေတ္တာပွားပေးမေတ္တာပွားပေးပါစေရန်ကွယ်ပါစေရန်ကွယ်မေတ္တာပွားတာကအေးရမယားတွေကိုကားွယ်ထားလိုက်တာလောကအေးတော့ဆောင်းကလေးမချုံလားအေးအေးကိုကားွယ်လိုက်အဲ့ဒီလိုပဲတဲ့ဘုန်းကြီးတို့မေတ္တာပွားပေးရမယ် အဲ့တော့မေတ္တာပွားတယ်ဆိုတော့ခုနကလည်းပြောခဲ့ပြီမေတ္တိတိနိရှိတိတိမေတ္တာဆိုမေတ္တာဆိုတာရှေးကမှုပေါင်းစည်းမှုဖွဲ့စပ်မှုရှိလုံးမှုကမေတ္တာပဲဒီနေရာမှာအေဒနာပေမဒေယတိတာပေမမေတ္တာပေမတဏပေမဆိုတာကိုယ်မတော်သာမစတူကိုလင်မယားချစ်ချစ်တာတဏပေမချစ်လို့ဆိုရင်အချစ်အစစ်မဟုတ်ဘူးဒေယတိတာပေမမိဘကသာသမီသာသမီကမိဘချစ်တာ

သာသမီကြတော့လည်းပဲငါသာသမီမို့ဘသူသေးသေးငတိမာပြီးရောဟောကြည့်ငါမင်းငါပြီးချမ်းသာပြီးရောဘသူသေးသေးငတိမာပြီးရောဆိုတော့ဟောပူလောင်မှုတွေကြံထားမှုတွေပါလာဒါကမေတ္တာပိမာကြတော့ကမိမိနဲ့တူစွာအလုံးသောတ attva တွေရှင်ရကင်းကြပါစေဟုတ်လားအဲ့ဒီလိုကိုကိုယ်လည်းချမ်းသာရမယ်သူများလည်းလက်ရည်တည်ပြီးဖြစ်မှာပါတော့ မေတ္တာရှိမေတ္တာမှာအဲ့ဒီစိတ်ကလေးထားနိုင်အောင်ကြိုးစားအခုကဘုန်းကြီးတို့ဘာသာရေးဘက်ကတော့အရှိတိုင်းစကြဝဠာနေချရိတတဝါတွေဟာတပါးတဲ့မင်းသမီးတစ်ချင်းဆိုလို့ဒါနဲ့ပြီးနေကြတာ တကယ်တမ်းကျတော့မေတ္တာပွားတဲ့လူကကိုယ်ကတ်တဲ့ချိန်မဲ့လုံးမှတော့မကြငါသာတနေ့ငလွေသာသမီပါယမိရှင်တွေတို့ချိန်ကြရတတ်တယ်အဲချိန်လဲတနေ့ငလွေနေပေါက်တဲ့ချိန်မရှိဘူးလားအဲမမစိုးတော့အဲကြ ပြောတော့တာတနည်းနည်းသာသမီပါရမီရှင်တွေလုပ်နေကြတာဟုတ်လားဘေးရန်ကင်းလုံးလင်းမာကြီးအောင်မြင်နေလို့ရှင်မာကြီးသိတိဆောင်လို့အောင်မာကြီးဆိုတာလူကြားကောင်လုပ်နေတာကိုယ်ကြိုက်တယ်မရွေးစိတ်ကြတော့ပုတ်ပြလိုက်မေတ္တာမှမဟုတ်ပဲပဲမေတ္တာဆိုတာကိုချမ်းသာခြင်းလို့အများလဲအဲချမ်းသာစေရမယ် ဒီလိုစိတ်ဖြစ်အောင်ဆိုတာလွယ်တာတော့မဟုတ်ဘူးပြိဿအမြဲမပြကိုပွားများအားထုတ်မှဖြစ်မှာပါဟုတ်လားအဲဗါတဲ့မေတ္တာပွားပေးကာစီယံကွယ်တဲ့မေတ္တာပွားပေးရဲ့ဉာဏ်လေးကံဝပြီးတာဖြစ်တယ်တကူပြောပြမယ်ရှင်းတော့ကတော်တွင်မှာနမကြီးတကောင်ကသူသားနွားကလေးကိုလွတ်တိုက်နှုတ်ရည်ဆိုတာအမေရဲ့သွေးနှုတ်ရည်ဆိုတာ ဒါကြောင့်အပြူချင်းများနှုတ်ရည်မထွက်ဘူးပြိတ္တာမိခင်လောင်တန်းတန်းနဲ့လွယ်ပိုက်ရတဲ့မိခင်လောင်များမှာနှုတ်ရည်ထွက်တယ်တဲ့အဲ့တော့တဲ့ဒီသားလေးကအုံနှုတ်တယ်တခြားသောလူကြီးတွေစားတဲ့အစာကြမ်းအပေါက်ကြမ်းတွေနဲ့မထိုက်တာဒါကြောင့်အမေကငါသားလေးကြည့်အောင်ဘယ်လိုလုပ်ရမလဲငါသမီးလေးကြည့်အောင်ဘယ်လိုလုပ်ရမလဲဆိုပြီးတော့မှအဲ့ဒီမှာတကားတဲ့နှုတ်ရည်ကိုဖောက်ဒီမှာသွေးကိုနှုတ်ရည်အဖြစ်နဲ့အဖြူရောင်အဖြစ်နဲ့တိုက်လိုက်တာဒါတော့ နွားမကြီးကသူ့သားလေးကိုနှုတ်ရင်တိုက်အဲတော့မှအိုးမုတ်စောကြီးတယောက်ကဒီနွားမကြီးသူ့သားနှုတ်ရင်တိုက်နေတော့ငါလှမ်းနဲ့ထုံးမဲ့ဆိုပြီးပြစ်ထိုးတယ်အဲ့ဒီကံကြီးကိုွေသွား။ဘာကြောင့်လဲသူ့သားအပေါ်မှာစပရှင်မေတ္တာဟုတ်ပါလားအေးဓမ္မကြီးကသူသားပေါ်မှာငါသားလေးစို့ပါစေတောက်ပါစေကြီးထွားပါစေချမ်းသာပါစေဆိုတဲ့မေတ္တာစေတနာမရှိဘူးအဲ့ဒါကြောင့်လန်ကြီးကဓမ္မကြီးစူးရ တိုက်ဒုတရားဓမ္မတွေထွေးကနဲ့ပေါက်ကြည့်ရအဲ့လိုတော့များလို့မေတ္တာမှန်နေဘူးလေဟောဓာတုံးရင်ဓာကျူးပြီးတော့လှန်တိုးရင်လှန်ခွေသွားရမယ်ဘုန်းကြီးတော့လာမစမ်းနော်ဘုန်းကြီးကမိပေးတယ်လို့ဟုတ်လားနော်အဲဘုန်းကြီးတော့လာမစမ်းတယ်ဒုတရားဓမ္မတွေတော့စမ်းကြည့်ကြအိကြတာဓာနဲ့ထိုးရင်ဓာကျိုးမယ်လှန်နဲ့ထိုးရင်

ဝေနေနီးနေနှထွေများစွာတတဝါချမ်းသာကိုစိတ်မြဲပါစေအဲ့ဒီလိုကိုတမှုရဲ့အဲ့ဒါရေဖြစ်ဖြစ်ရေဟာရေပဲဖြစ်တယ်လို့အလုံးတော်သက်ရှိတတဝါတို့ပေါ်မေတ္တာပွားရမယ်မယရာပြေကဲကိုင်အဲ့တော့မေတ္တာပွားမိကာစီရံွယ်တဲ့အတုပါတွေးရဲ့စိတ်ထုတ်ွယ်အတုပါတွေးတော့ငြိမ်ရဲ့စိတ်ထုတ်တယ်ဆိုတော့ ခုနကလက်နည်းတို့ဘယ်သူများမက်မောစွာသိမ့်ရှိထားအဲ့ဒါဘာလို့တာမိုးမရှိပြီးတော့ခုနကပြောကြတဲ့အတိုင်းနဲ့ဒုက္ခနာကံမှာအချင်းယုတ်အငြိအကြေးမစင်ဟုတ်လားကျင်းတယ်အရာပြောပြောတဲ့ချိန်နဲ့လေးပေါ့အဲ့လိုဒီပြည့်နေတဲ့ဒီခန္ဓာလို့သာတကယ်ထွင်းပေါက်တာမြင်ရောက်မယ်ဆိုဒီခန္ဓာညောင်းမညာမပူမကာတာမပေးတော့ဘူး မိမိရဲ့ဒါနသီလသမဏဝိပဿနာကုသိုလ်၄မျိုးနဲ့သာအနှစ်ထုတ်တော့မယ်အနှစ်ထုတ်ပြီးပြောခဲ့ပြီးပြည့်ကြည်ဓမ္မနေစာတွေ့တာဒါနပဲဟုတ်မလားကိုသုံးနာနဲ့ဒါနပြုတာဘယ်ဟာကမြတ်ရွှေပါဇက်ငွေပါဇက်ပါဇက်ကပြောတော့မြတ်တယ်ဒါပေမဲ့ကိုသားတာနဲ့တကယ်လူတာကြတော့ဘယ်ဟာကများနေမသာမတ် ပြောတော့ဒါနပြုတာကမြတ်တယ်ပြီးတော့လောက်တာကတခြားသူတို့လည်းပြီးရွှေတွေကိုဝင်းလို့ဖြူစရာတော်တို့များမလေးပါရှိပါဘူးကြီးချောင်းနေရှိတယ်အဲပြောတော့ဒါနပြုတာကမြတ်တယ်မြတ်တယ်နဲ့အေးအဲ့ဒါတကယ်သိရင်ဟောလောက်တာတို့အနာဂမိန်တို့များလေကိုကိုတာသုံးနာတဲ့နေဘယ်တော့မှလူဘူးတဲ့ဓမ္မရိတရောကိုကတ်တဲ့သင်္ကန်းနဲ့ကိုဝတ်တဲ့အဟိုဘယ်ဟာကကောင်း လောက်လေမှန်တာပြောရင်သစ္စာဆိုခင်ဗျားတို့မှန်တိုင်းမပြောကြဘူးမဟုတ်လားမှန်တိုင်းမပြောရင်သတင်းမောင်ချတာပဲအေးဒါပဲဗျအဲ့ဒါပြန်ကြည့်ထားတို့တရားတော်မကြီးအေးလူတော်ကောင်းတယ်ကောင်းတယ်တချို့ကပြောကြသေးတယ်အနိုင်ကြည့်ပြီးတော့မလေးဒီလိုရှာလို့ကိုလိုတို့လှူနိုင်တာပေါ့လှူဖို့ရှံပါမသာမပြောတော့လှူဖို့ရှာတယ်ဆိုပြီးတကယ်ရတော့30ရမှတစ်ချက် တဝယ်လူဖို့ရှာရင်30ရရင်6ကြလူရမယ်4ကြတာကိုတော့တရားရရင်60လူရမယ်40တာကိုတော့1000ရရင်600လူရမယ်ကို့အတွက်400တာသုံးရမယ်အခုတော့ဘယ်နဲ့တော့တူတာနဲ့စားတာဘယ်ဟာကမရမသာမမဟုတ်ကဟုတ်ကလည်းရှောက်ပြောလို့ဒါကြောင့်တို့လိုဖြစ်ချင်ရည်ဖြစ်ကုန်တာအဲ့ဒါမိတွေပြည့်လို့ဒါကြည့်ပါလား ဟုတ်တယ်မဟုတ်လားအဲပြစ်မှကိုကိုကိုကိုခံနိုင်ကိုဖြစ်တာဘယ်သူမှပြစ်မတင်နဲ့ဘယ်သူမှပြုအမိမိမူတဲ့ကိုပြုတဲ့ကကိုယ်တန်ကိုယ်ထံပြန်လာတာပဲဒီဟောအနာကိုမနစ်မနစ်ညွန်ချပွဲကြီးလို့ဆိုရင်ဘုန်းကြီးတို့ပြိဿအနာကိုဘယ်လိုမှအဝတ်ကောင်းတယ်မတော့ဘူးအဝတ်ဆုံးတယ်ဟုတ်တယ်မဟုတ်လားပြည့်ပြည့်အဲ့ဒီလိုပဲ ဒုက္ခနာတော်ပြီရှက်လို့ဘူအိချမ်းပိုင်ညတိုင်းတော်ပြီအဲဓမ္မဝတကမဟုတ်ဟိုနိဗ္ဗာန်မရောက်တဲ့မြတ်ဒုက္ခအပြတ်မကျင့်နိုင်ရင်တော့ဘဝရှိကြီးပဲအဲတော့ရှင်ရရတဲ့ဘဝကကြီးသွားတဲ့အခါဒါနရိခါတို့ပါမှလူမဲ့တမ်းမဲ့ဆိုပြီးတော့လေရအဲကြောင့်ဘုန်းကြီးတို့ဟုတ်လားအခုသုံးတဲ့သားဟာ50ပဲပေးရဘုန်းကြီးလူလား55သိန်းနဲ့3000ရှိတယ်အတုယူအောင်လို့ပြောတာ ဟုတ်လားကျွားနေတာမဟုတ်ဘူးအဲ့ဒါဘုန်းကြီးတို့အခုရန်ကုန်ရတ္တတပတ်တွင်မှာသသိန်းကျော်ပါဘူးဘုန်းကြီးတို့ဒီမှာအေးအဲ့ဒါလေးအတုယူတတ်ဖို့နေအောင်တောင်းမြေကိုတက်နိုင်ကြမြနိုင်ကြမြဘောလူတော့လူပြီးတော့ပြီးတော့ပြန်ပူပန်ရရင်လည်းမကောင်းဘူးပေါ့တော်ပြီအဲ့ဒါကြောင့်အာသိဝမြင်တဲ့အခါကျတော့အိုးဒီကနာမတက်မလဲရွှေစပွဲကြီးပဲသူသိက္ခာတာမေးလို့မဖြစ်ဘူးတဲ့ဗျဟောအဲ့တော့တို့လူသားမှု ပစ္စည်းတွေကနိစ္စတွေ့တာသနာပဲရုပ်ကိုယ်ထဲမှာနိစ္စတွေ့တာသီလပဲဒီတိုင်းကတော့ခေါင်းကပြောခဲ့ပြီဒုက္ခနာကိုကပြုတ်ကျထွက်ကျလာပြီဘာမှအသုံးမဝင်အသုံးဝင်အသုံးမဝင်ဘူးအသုံးဝင်မဝင်တော့အဲဒါအသုံးမဝင်ဘူးလို့ဆိုပြီးတော့ဘုန်းကြီးတို့ပြိဋ္ဌာသိထားမှာအဲလိုသိထားရင်ဒီခန္ဓာအတွေ့ကာသမပေးတော့ဘူးတဲ့ဟော

ဝိပဿနာတရားမပွားသေးရင်တော့ဒုပရိသရေခွာသေးပြီဟင်းသူများသားကြီးခွေးပြောဝပြောပြောပါသေးဘူးဆိုတာစိတ်ကလေးတွေပြောစိတ်ကလေးတွေခွာကြည့်တာအဲစိတ်ပါစားမြက်စားတယ်ခွေးကြတော့လားအဲထထထမကြီးတောက်တာပေါ့အဲ့ဒါပဲတို့တရားတော်မှလည်းအိမ်အောင်သားမှုစီးပွားရေးလောက်နဲ့ကတော့ခွာသေးသေးပဲရှိပါတယ်ဟုတ်ပလား ဒါနသီလသမထဆိုတာသာသနာပဘယမပွင့်တဲ့ခေတ်ခါမှာလည်းရှိတဲ့ရှိဘူးလားတိရစ္ဆာန်လောကမှာလည်းဒါနသီလသမထရှိဒါကြောင့်တိရစ္ဆာန်တို့ရဲ့အစစ်သားခြင်းဝိပဿနာကိုအားထုတ်။ဘာအားထုတ်ရအဲဒီဝိပဿနာဘုရားပွင့်တဲ့သာသနာတွေအခါမှာသာရှိတယ်တိရစ္ဆာန်လောကမှာဒီဝိပဿနာမရှိဘူး။ဒါကြောင့်ဘုန်းကြီးတို့ပြိဿထူးခြားတဲ့လူသားတယောက်ဖြစ်ခြင်းထူးခြားတဲ့အလုပ်ကိုလုပ်ပါ သဘောပေါက်ဒါရောအတုပတေရတေတော့ကွယ်ေမတိမတ္တယသဝဆိုတော့သူ့အတွက်မမြဲတော့ဘူးရေရေတောက်တာနာသီလဟောဝိပဿနာတရားတွေကိုအထုတ်မယ်အတုပါမင်းဒါနလုံငန်းသီလလုံငန်းဝိပဿနာလုံငန်းတွေတွေ့မြင်ကြီးအထုတ်တော့မယ်မှန်ရလားဗျာဆိုအတုပါတွေ့ရေစေထိုးွယ်ရေစေထိုးွယ် အသေးတွေ့လိန်စီမှန်ချကွယ်ဟောအသေးတွေ့တာကဝယဆိုတဲ့ရွယ်ကိုမိပြီးတော့ဖြစ်တဲ့မှန်တဏဆိုတဲ့ဥစ္စာကိုမိပြီးတော့ဖြစ်တဲ့မှန်ဟုတ်လားဗျာအတ္တပညာသိပ္ပဆိုတဲ့ဓာတ်ပညာကိုမိပြီးတော့ဖြစ်တဲ့မှန်ဟောအတ္တပညာသိပ္ပမှန်အဲ့ဒီမာမနာရိယာငယ်ရွယ်ချင်း မိမိကိုယ်ကမိမိမသေးဘူးဆိုပြီးတော့ဒါလိုရှိတတ်တဲ့ပုဂ္ဂိုလ်များသာမှန်ဖြစ်တာတဲ့ငါသည်မောဋ္ဌတရားမြင်ချိန်မှလာလို့တော့သည်လို့အဲဒီလိုအနေအချင်းတွေ့တော်တဲ့ပုဂ္ဂိုလ်တွေမှမှန်ဖြစ်ပါဦးမလားဖြစ်ပါပါလောကအနာမမန်းတဲ့သိဆိုတယ်မဟုတ်လားအဝလဝယမရဏမပညာမယာတိမရှိတိမ်မဂုံတိမ်မပေါင်းတိမ်မ အောင်မြင်မှုမှတဲ့အဲ့ဒီမှာတက်နေမယ်ဆိုရင်ဟောဘုရားအလောင်းနဲ့တရားနဲ့မွေးလာတဲ့မောင်ဆန္ဒဘုရားတော်ထွက်တော်လဲသူနာရှိတော့ပြီကဏ္ဍကနဲ့လိုက်ဖို့တယ်ပြီးတော့ယဟန်ပြုပြရတဲ့တော်တော်ဟဲ့မောင်ဆန္ဒမင်းမပြုသေးနဲ့နောက်မှပြုတဲ့အဲ့ဒါငါရဲ့ မင်းမြောက်တရား၅ပါးခမဲတော်သတော်တရားနဲ့ဆွေတော်မျိုးတော်တို့ကိုသွားပြီးတော့ပြ၍နောက်မှမေလာယဟန်မြို့တော်တို့မောင်ဆန္ဒကြီးတော်မြတ်ကန္နကနဲ့ပြန်သွားရှာနောက်ဘုရားမြင့်တဲ့ကရှင်သာရိပုတ္တရာကလက်ရာယံရှင်မဝရကအဲဒီအခါကြတော့မှခေါင်းကဆန္ဒအမအများတို့ပြောတယ်မင်းမီဆွဲတယ်မင်းမီတော့ဆွဲတယ်မဟုတ်ဘူးဗျာကျန်ကျန်ဖမပြောကြတာလေ နောက်လိုက်တော့မောင်ဆန်းကျင်းတော့တော်သေးရဲ့နော်။ကိုင်းရှိတယ်တဲ့အခုကပကြီးကြီးကပခုကြီးကတော့မွန်းလွန်အကြည့်နဲ့ဗုဒ္ဓဝင်နဲ့ဘုရားဖြစ်တော်တင်ရပြည့်ရှိကုန်နေတယ်။ဝတ္တုတရိနာသမီးကယူညစ်ချလို့မာနတမျောသွားတယ်ဘယ်တော့မှစာပေမရှိပါဘူး။ဘုရားရဲ့ပါရမီတော်တွေကြောင့်မာနတရှုံးတာပဲရှိတာ။ဒါပေမဲ့တို့လူတွေအဲ့ဒီယုတ်ကြီးနဲ့မြင်ရတာကအဲ့ဒါမှအဟုတ်ထင်ကြတယ်။ဘုန်းကြီးပြောတော့ဒီဘုန်းကြီးတို့လောက်စားမတတ်ဘူး။ ဟောတို့ကဘယ်ဘုရားမှမြင်ခဲ့တယ်တော့တယ်ဝတ္တုံတိနာမဏိကယူညစ်လိုက်လို့မန္တသားကြီးပြောတာလည်းဘယ်တော့မှဟုတ်ဘူးတို့သာသနာဒါမရှိဘူးသို့တော်တခုတော့ရှိအဲဒီလိုဆိုပြီးတော့သာသနာယုံကြည်လာရင်တော့ဒါလက်ခံရပါတိုင်းတော်ကြီးစမ်းပြီလို့ပြောတာအဲဒီတော့ပရိသတ်ရေအပေတွေးလိမ့်ခြင်းမှချကွယ်တဲ့ဟောအပေတွေးရင်ဒီဘဝခန္ဓာကြီးတာမိုးထားပါဦးမလား

မြဲရည်မကြစရာနောက်ပဆုံးအသေးတွေးပုံကလေဒါကတော့ခါရဝတို့ဖယားတတ်တော်တင်ကြကာလမှာတချွဲတယောက်တားသေးတာကိုအမိပြုပြီးတော့သောကကြီးစွာရောက်နေတယ်တဲ့သောစတိဆိုရဤသောကဆိုတာဆိုရနာပုဇေဒါစိမ့်မဲ့ဤဒါပင်မနာနွမ်းတယ်အဲ့ဒါသောကမအိမ်နိုင်မစားနိုင်မသွားနိုင်မလာနိုင်အဲ့ဒါပါပါလေသောက သောကဗျအဲ့ဒီသောကကြီးစွာ ဖြစ်နေတော့အာလုံးအတွက်ယူရဲ့ချက်ဖြင့်ကျင့်တော်မူခဲ့တဲ့ဗုဒ္ဓမြတ်ဖရာတနေ့သို့မဟုတ်တရက်တရက်မှသရဝါတွေအတွက်6ကျိန်6ကျိန်ကြည်တဲ့ဘယ်နှကျိန်အချို့သက္ကရာတွေက3ကျိန်အချို့က2ကျိန် အ ਨੇ ဆုံးတတ္တဝါတွေကိုနှစ်ကြိမ်နှစ်ကြိမ်ဘယ်တတ္တဝါပရိယပဋ္ဌာနာဘယ်ဒေသနာဓမ္မနဲ့ချွတ်ရမလဲကျွတ်နိုင်မလဲအဲ့ဒါလို့ကြည့်ကြည့်တော့ဘုရားရဲ့ရှင်ညာတော်မှာခုနကသားလေလို့သောကရောက်နေတဲ့တကြွယ်တယောက်သူဒီငါဘုရားသွားပြီးတော့တရားပြရင်သောကညင်းပြီးတော့သောတာပန်ဖြစ်မှာကိုမြင်တယ်။ဘာဖြစ်မလဲ?သောတာပန် အဲ့ဒါနဲ့သိနဲ့မပင့်ပဲခေါခေါမခေါခေါညတ်သွားပြန်အဲ့ဒီကြွသွားအကျွဲကြီးရောက်တဲ့အခါကျတော့မှမရုတ်တာစိတ်တော်ကြည်ရာကုတုံမိကကုတုံမိကအိုတကျွဲတွန်းတဲ့ဒီမရုတ်တာစိတ်တော်ကြည်ရာစိတ်ပြအာငွေနေသလားစိတ်တက်ကြည်ကြနေသလားပူဆွေးဆွေနေသလားသကဥပ္ပန်လိုက်မိဘနဲ့ရှင်ဃောဓမာ ကျွန်ုပ်ရဲ့ပဲဟုတည်းများချစ်လားထွားသောသားကိုဆုံးမိတာသမအိတ်နဲ့မနေနဲ့မသွားနဲ့မလားနဲ့မသားနဲ့မပေါင်းနဲ့သိပြီးတော့ပင်မကြီးစွာဖြစ်နေပါလေဘာဝမှသတိမရဘူးသာဝတ္တသတိရပါဒီတော့မြတ်စွာဘုရားကိုလိုမြတ်ကြီးကဒါလိုလည်းမအောင်မိပါနဲ့တကြွရဲ့ငရုတ်ကြီးဆိုတာဆတ်တာကြီးပါပဲငရုတ်ကြီးဆိုတာဆတ်တာညက်ဆိုတာစာဆိုတာနီဆိုတာ ပြက်ထားယူပါပဲရန်ကုန်မှာပြက်တာမို့ဒီနေ့နေရာလည်းပြက်ထားပါပဲဘယ်နဲ့တော့ရှည်ဖို့ရဟုတ်လားအဲ့တော့ရှားသားရင်ဒါခံသဘောလို့တော့အပြစ်တင်လို့ဖြစ်တယ်ငါတဲ့သဘောဟာသူ့သဘောတညက်စားရင်သူ့ရံဟောလို့တော့အပြစ်တင်လို့ဖြစ်တယ် ဆိုတာဟာမယုတ်ဘူးဆိုင်စမ်းမှာဘောဆိုင်ရငောလို့ပြောနေလို့ဖြစ်သတ္ထာမိဟာဟုတ်လားအဲမိဆိုရလဲသူကပြတ်တတ်တဲ့သဘောပေါ့အဲ့ဒါသူ့ဘောပဲမဟုတ်လားအေးအဲ့တော့ဒါတွေကိုဒုဗိနက

နတနာဓမ္မံပြတ္တနာသဘောတိနတံအနတ္ထံပြက်မယ်မရဏဓမ္မံသိခြင်းသဘောဟာလည်းပဲမတံသိမယ်ဓာတုသဘောပါတဲ့ဒါကြောင့်နာဂမဓမ္မောနာနိဂမဓမ္မောနာဂဧကကုလသဓမ္မောဟောဤသိခြင်းတရားဆိုတာတမျိုးတရွာတအိမ်တတိုင်အတွင်း၌နာဖြစ်တယ်မဟုတ်ပါတဲ့ဟော ယုံနာနပြငါခန္ဓာတို့ကိုကဤပုံဖြစ်လို့ဒုံလိတပုံရှင်ကွဲတုတနဲ့ပြင်ပေါင်းတွဲတတ်သောဓမ္မရာကိုပညာစက်ကူမျောထောက်ရှုလောတဲ့ကိုကဒီလိုဖြစ်ခြင်းပဲမလို့သူဖြစ်ခြင်းသာဖြစ်ပါလေအဲရတို့ယုတ်ခန္ဓာကြီးမဥမနာမသိခြင်းဒါပေမဲ့ယုတ်ကတော့အိုတယ်နားတယ်သိတယ်ဒါပဲသူဖြစ်ခြင်းသာဖြစ်မှာဟုတ်ပလားအေးဒါရအောင်မြတ်စွာဘုရားက ယုံနာနာမသင်္ကာရတော်ကိုကဤပုံဖြစ်လို့တုံးတဲ့တပုံရှင်ကွဲသုတ်တန်နဲ့ဖြင့်ပေါဝတ္တသာသမနာကိုပညာစက်ခုမျောထောက်ရှုတော်ပညာညာနဲ့တွေ့ပါအလကားသာစိတ်တို့စိတ်ချိုးဒေါသဖြစ်မမြင်နဲ့စိတ်ဓာတ်တွေအာငမမြင်နဲ့ကိုပြုတဲ့အလုပ်ကိုဆက်ပြီးပြုရမယ်မှန်ရလားမှန်ပါပါအေးအဲ့တော့ဆိုလိုက် ရတတ်တဲ့သဘောမူရက်ချေပြီကွဲတတ်တဲ့သဘောမူကွဲချေပြီသေတတ်တဲ့သဘောမူသေလေမြည်ငါသည်မုတ်ချသေးရမည်ရှင်မိုင်းနာလိုတော်သည်ငါထက်ကြည့်သူငါထက်ကြည့် မအောင်လူရွယ်သူသေးတာများလာပြီကျက်တတ်တဲ့သဘောမို့ကျက်ချီပြီကွဲတတ်တဲ့သဘောမို့ကွဲချီပြီသေးတတ်တဲ့သဘောမို့သေးလေပြီငါသည်မုတ်ချသေးရမည် စိတ်မိုင်းနာလိုတော်သည်ငါတဲ့ကြည်သူငါအောက်လူလွယ်သူသေးတာများလာပြီဆိုကြည့်တာပါလေးတယ်နော်ဟိုဆိုရမယ်ပြောကြမယ်များဆိုငါမပြောချင်ဘူးတခါလေထွန်းတော့ငိုလုံးနေတာပဲ တို့လူတွေကအဲ့ဒါကြောင့်ခက်တာမယောင်ရစီလူတလွဲဆံမင်ကောင်းနေတာပြတ်တတ်တဲ့သဘောမို့ လာရတာတန်လုံးကျွအောင်ရေအဲဆိုကွယ်ရတဲ့သဘောမူကွယ် တိစိတ်ဓာတ်တဲ့တန်ဖိုးရှိခိုင်းတော်ပြီဗျာအဲဒီလိုမြတ်စွာဘုရားကတရားပြပြီးတော့သကြွယ်ရှိတော့ကပညာရှင်များဟာအသက်ပြီးတော့လည်းမြတ်ဤမကြာစရန်ဆိုတဲ့စိတ်ကံနဲ့ကောင်းကျိုးချမ်းသာတွေတဲ့သူတို့မှရသွားကြပုံကလေးငါမရဟောပြမဲ့သဘောကြနာကြသမ်းမှာ ဘလိုနေတာအပြည့်တိတေဝရဏတိယစသည်ဖြင့်မြတ်စွာဘုရားကတေဝေသွားဟောရှေးကတုန်းကဗာမဏတိပြီမှာမိသားစု6ယောက်ဖြစ်ခဲ့ဘူးတယ်မိသားစုဘယ်လဲအဖေရအမေရသားရချွေမရသမီးရအိမ်မော်ရဘယ်လဲဘယ်သူလဲ တော်လိုက်တာပါလားဒီလိုကြတော့လူမနာကယူရစီရကောင်းလိုက်တာလို့ဟုတ်လားအေးအဲ့ဒီ6ရောက်ရှိတော့အဘေကဖယားအလောင်းဘေကအဘေကဘုရားလောင်းမပြောတယ်လေဒုံမင်းသင်တို့သည်တဲ့ဒုံမင်းသင်တို့သည်ယဝတ္တအဲယထာလတ္တသမ္မတိတော့ မိမိတို့ရဲ့ကုသောကအရှိန်နဲ့ဖြစ်လာတဲ့ဇီဝဥဒ္ဓမတနာလူကိုတေတံပေးလို့ကြကုန်တော်ကိုယ့်ရဲ့အတိုင်းအတာပမာဏစီးပွားတဲ့ကနေပြီးတော့လူကြတန်းကြတယ်နောက်တစ်ခုကပြောတယ်သီလရခထာသီလ၅ပါးပြည့်စက်တဲ့အတင်းကြီးနဲ့ဆယ်လီပိုက်ချာကိုကျင့်လို့ဆိုတဲ့သီလတရားကိုရခထဆောင်ပုံညာ ဒလ26ရက်မှာ၅ပါးသီလမြဲဖို့ပြောတာမနေ့ရက်ဗာမြဲရမြဲဖို့မြဲရမလိမ်နဲ့နော်နောက်ကြတော့မိမလာတဲ့ဝင်ဟင်းမြဲရောမြဲပါမမြဲပါဘူးဒုပရိသတ်ရဲ့သီလခရုကိုမဆိုင်ဘူးဒီခေတ်က အဲ့ဒါလေးပဲဂရုစိုက်ကြပါလို့သိအောင်လို့ပြောနေတာတလလေးရဲ့လပိလဝလတလကိုဥပုပ်မပြက်ပါတင်နဲ့တလလေးရဲ့ဥပုပ်မြဲကြရလားမြဲပါဘူးပြိတ္တဝါပင်လောက်သာဆောက်ဝါလည်းကျွေဥပုပ်လည်းကျွေဘယ်လိုလုပ်ဝါပင်ဝါဖာဥပုပ်ဆောက်ရင်ငရဲကြီးမိုးချုပ်ပြီးမြေမြုံမှသားကြနေတာပဲလူတွေကအဲ့ဒါလောက်သီလကိုတန်ဖိုးမထားတာ ဒါသတိထားရတယ်။ဒါကြောင့်ဘုရားအလောင်းကအေးယတနာသမ္မတိတော်ဒါနပိတာကိုရတဲ့စီစဉ်ကနေပြီးတော့ဒါနပြုကြွယ်ရုပ်။သီလလည်းသီလဆောက်ပြီးဆိုတာ26ရက်က4ရက်က7ပါးသီလအဲ့ဒါခုနကဒီ9ပါးသီလတွေပြီးပါတယ်။လူများဟာရပြီးသားသွားသွားဖြစ်ဖြစ်ကြည့်တယ်။ဘာလို့လဲဆိုဒီ9ပါးနဲ့ အဲ့တော့ပွဲကြီးသမင်းဆင်တဲ့အခါမှာအစစ်မြင့်တော့ကဥပမာပြောရရင်ကိုယ်အိမ်နေတော့အဆက်လုံးရုံဘူအေးမြတ်တရုံဖြစ်တယ်လို့အဝတ်စားပဲမဟုတ်လား။ကိုင်ပွဲလားသမင်းသွားတော့သင့်လွင်တောင်းပကောင်းမွန်တဲ့အဝတ်မဝတ်ခဲ့ကြဘူး။အခုတည်းတရားဝဲကြီးပဲဗျာ။ဒါလေးငါးပြားပြီလားငါးပြားပြီလားမလို့အိမ်နေတဲ့အဆိုးပစိုးစုံနဲ့လားနေကြ။ အဲ့တော့အခုဒီလစောင့်တည်ခြင်းကာလမှာအမောင်တရားနာခြင်းကာလမှာချက်ပါမေလားနတ်နတ်ကိုဇိပြည့်တယ်အဲဟုတ်ပါအဇိကိုနတ်ပြည့်တင်ရတာဒုပရိသတ်ကိုအဲ့ဒါတော့ဗျာလောကကြီးပန်ပန်းနေသူကငါးပြားကြီးငါးပြားကြီးဘာလို့อ่ะငါးပြားလေးအေးဟိုအသောကမင်္ဒရာကြီး အဲဒီဘွဲမှာပါဝင်တဲ့လူတွေကအာသောကမင်းရဲ့ကုသိုလ်ကိုဂုံပြုတော်အပြင်အလုံး၈ပါးသီလဆောက်တည်ကြတယ်တဲ့အဲ့ဒါကိုအမိပြုပြီးတော့ဘုန်းကြီးကတကယ်ထူးခြားတဲ့ဘွဲတွေမှာ၈ပါးတော့ဆောက်တည်မှာပေါ့ကြောင်းလင်းသီလတထိုင်သီလစသည်နောက်မလုံးနဲ့တာရင်နာရှင်းမနေတာတရားနာခြင်းပရိနာခြင်းရှင်းမနေတာဟုတ်မလား အဲ့ဒါမှတပြေးပြေးဆောင်စားစီလဲစောင့်ခြင်းရင်းဤစောင့်နေစောင့်ယူစောင့်စားပြူ၍စောင့်ယူမဲ့မောင်စောင့်စားထောင်သည်စောင့်အောင်မောင်တွေပင်ရဲ့လေစောင့်အောင်မဲ့တွေပင်ရဲ့လေတရှိမှာအနောင်အနောင်နဲ့ဗျာအေးအခုပွဲကြီးတယ်ပဲဘုန်းကြီးကတော့အားမရဘူးဘုန်းကြီးတို့ဆောင်းရတယ်တရားနာကြလို့ချက်ပါလိမ့် သင်ပါနေတာနဲ့တရားနာလို့ကျိုးမှာမကျိုးမနဲ့အများအတွက်တော့ဘာလို့မယူရတာလဲတို့လူတွေကအဲ့ဒါလေးအမြယူကြဓမ္မပဂရီနဲ့လုံနေမှာပဲဥစ္စာကိုသဘောပေါက်မလားပေါက်ပြန်မလားဒါရှင်းပါအဲ့ဒါခက်တာပါတို့လူတွေငေါ့နေတော့တော်ပြီလက်ပြန်ဟောကုန်မဟောဘူးဒီနေရာဟောကုန်မဟောဘူးတော်ပြီ

အဲဒီလိုသူကဩဝါဒပေးတယ်ဒါနာပြုကြငါးပါးသီလမြဲပါစေ၈ပါးသီလမပြတ်တင်တဲ့သိရင်ကိုအောင်မေးကြအဲဒါဖယားကမပွင့်သေးမပွင့်သေးတော့ဝိပဿနာဆိုတာမပေါ်သေးဒါကြောင့်သိခြင်းအောင်မေးခြင်းဆိုတဲ့သမထလောက်ကိုဖြစ်တယ်ဒါဒုက္ခရဲ့ဒုက္ခလားဖြစ်ရမယ်ဘုရားကခုမှအလောင်းတော်ရှိသေးတာကိုအဘုန်းကြီးတို့ခေတ်ကြတော့ဘုရားဖြစ်ပြီးပြီအဲ့တော့ဒါနသီလဝိပဿနာ၃မျိုးလုံးပေါ့ဗျာ နာရှင်းလက်ခံငါပြောရတာငါလေးကုန်းခံနော်သဘောပေါက်ပါပေါက်တော့ရှင်းတော့မဟုတ်လားဘာတွေပေါက်ပြီဘာတွေရှင်းနေတော့မသိဘူးဟာပေါက်ချင်ပေါက်ရှင်းရရှင်းရဟာပြီးရောဒါကြောင့်ပြောရခဲ့ကြီးပါပါဖြစ်နေပြီတို့လူတွေတော့နားရှင်းမလား ဘာမှတွေးရမလို့နားရှင်းနေတဲ့အတိုင်းသဘောပေါက်ပါဟိုကပေါက်သလားဒီကပေါက်သလားစဉ်းစားနေရမလို့ဘူးပြီးပြီတကယ်ဒီမှာပဲနော်လက်ပင်ကညဟောကောမဟောဘူးအဲ့ဒါဖာခင်ကြီးကတဲ့တဏီအိမ်တော်ဦးစီဘုရားလောင်းကြီးကဩဝါဒပေးတာဒါနာပြုကြငါးပါးသီလမြဲကြခြင်း၈ပါးသီလမပြတ်ခြင်းနဲ့သိခြင်းကိုအောင်မေးကြ အဲ့တော့တဲ့တနေ့ကျတော့သားဖမ်းလိုက်ရလဲထွန်သွားမှာအဲ့ဒီလဲထွန်သွားမယ့်အခါကျတော့ခုနကဈေကနေနဲ့ဂိုင်းငါတို့နှစ်ယောက်တော့သွားပြီသိမလားရှင်မလားမသိဘူးနင်းတို့လည်းသိမလားရှင်မလားမသိဘူးတဥတဥသံရောဒီမတွေ့ကြနဲ့အဘိဝခန္ဓာကိုနော်ဒီငါဒီမဟုတ်တံပေရပြီဆိုတာလေးတော့ပြင်အဲ့ဒါတွေ့ထားကြသွားပြီလို့တခါလဲ ကာဖာနေအောင်တော့သွားဒီကလက်တော်ကားရည်အဘိဓမ္မချမ်းခဲ့တဲ့သစ်ခဲ့အမိုက်တရားတွေကိုမင်းကသခြင်းပေါ်မှာသူတော်ခွာလေးနဲ့ယူပြီးမိရှုပ်ကွာကောင်းပြီပဲအဲ့လိုနဲ့ဘေးကလက်ထုံထုံကပြုတ်ချတာလာကသူတော်ခွာလေးနဲ့ယူပြီးတော့လည်းပဲဈေးပေါ်မှာမိရှုပ်လိုက်အဲ့ဒီလည်းမင်းရဲ့တွင်တစ်ခုတည်းမှာ မဟုတ်တကောင်ရှိလေကသင်တော့ပါရှို့တယ်မိကိုတွေအဲ့ဒီတွင်နဲ့ဝင်ပြီးတော့မွေရဲ့မျက်လုံးနဲ့ခိုက်မိတဲ့အခါမှာဝေကဟေဣမံဒုက္ခနဲ့ကိနေတာယဥပ္ပန္နာငါဒီဖြစ်ရတဲ့ဆင်းရဲဘလို့ကိုမိတယ်လဲဆိုတော့တွင်ကထွက်ရပြီးတော့ကြည့်လိုက်အာဘုကရှင်မောကမိရှုနေတဲ့ကောင်။ဒါကြောင့်သူ့မိုက်က ငါစီမှာတဲ့မိဘတွေအနေအပြင်လာပြီးတော့ငါခံစားရတယ်ဆိုပြီးနောက်ကအသာသွားပြီးတော့ဘောက်ကနဲ့ပေါက်လာလိုက်တာဟောသားဖြစ်သူသေရောရောအဲ့ဒါနဲ့မဲကနဲ့ဆိုပြီးတော့လဲကြသွားတာဘေးကထုံထုံရင်းနေရနေရတော့မှသုကနာရလို့အာငါသားတော့သေပြီဆိုပြီးတော့အဲ့ဒါသစ်ပင်ရိတ်ကလေးတခုမှသားအလောင်းထားပြီးတော့လဲထွန်ရဲထွန်နေပါတယ်ပြိတ္တာမလုပ်ဘူး တို့လူတွေအဲ့ဒီလိုနေနိုင်မှာမနေနိုင်လို့လည်းဒီလိုဖြစ်ရတာနေနိုင်အောင်လုပ်မှာပေါ့လမ်းမရှိထားအခုလမ်းရှိနေပြီဒုပရိတ္တရအဲ့ဒါနဲ့ညနေစောင်းတဲ့အချိန်ကျတော့ဘေးသားကလက်သမားတယောက်ကအိမ်ပြန်တော်မှလိုက်တယ်ဟေ့တို့အိမ်ကိုပြောလိုက်ပါအခါတိုင်းလို့အိမ်ပေါ်မှလေးတယောက်တည်းသမင်းမပို့နေပြီးတော့နှစ်ယောက်စာလည်းမယူခဲ့ဘူး တယောက်စာပဲယူတယ်အိမ်ရှိလူုံနဲ့လာပါဝုတ်ပြူစင်ကြဝုတ်ပြီးတော့ပန်းနှံ့လာလေလဲယူခဲ့ကြဒါနဲ့တကားလေခေါင်းကလဲနီးချင်းယောက်ျားကအိမ်တော်ပြောခမရတို့အိမ်ကမာလိုက်တယောက်စာမယူခဲ့နဲ့တယောက်စာယူခဲ့တယောက်တည်းမလားနဲ့အိမ်ရှိလူကိုအကုန်လာခဲ့ကြဝုတ်ပြူစင်ကြပန်းနှံ့လာလေလဲယူခဲ့ကြလို့မာလိုက်ဒီတဲကကြံတဲ့လူလေးယောက်ကတွေ့ပြီအဲတ တဲ့တယောက်တော့ပေးနေဦးအမအောင်နဲ့အခုမှာလိုက်တာဘယ်သူပါလဲဗျာမဏိနဒိဏ္ဏသာဒနာပုံနာကြီးပေးလိုက်တဲ့တရေစကားပဲလို့ဆိုသဖြင့်ဘယ်သူတွေမှမေ့တော့သာလေမှသိသွားပြီတယောက်မှမေ့ရင်မကြောက်ဘူးမိမသားကြီးပဲကြာနေအမေရဲ့မိမရဲ့ညမရဲ့အိမ်မောရဲ့တယောက်မှမျက်ရည်မကြဘူးတို့ကလေး ဘာဖြစ်လို့လဲခေါင်းကဘုရားအလောင်းကဆုံးမသားလိုက်ဒါနာပြုကြငါးပါးသီလမြဲကြဥပုံမပြတ်ကြခြင်းနဲ့သိခြင်းကိုအောင်းမိကြဘုရားမပွင့်ခင်ဆိုတော့သူ့အရှင်အတန်းတရားပေါ့ဒါကြောင့်အိမ်ရှိလူကတယောက်တော့သေပြီဆိုတယောက်မှလိုက်ပုံကြီးမို့ငုံမို့မဖြစ်ကြကိုယ်အလုပ်ကိုပြီးပြီးအောင်လုပ်ကြတယ် ကြီးကြီးအောင်လုပ်ပြီးတဲ့အခါမှာသမင်းလေးထုတ်ပြင်အဲကိုသန့်စင်တဲ့အဝတ်များကိုပန်းနေတာလဲဆွဲပြီးကြောသွားတယ်။သားရင်အလောက်ရှေ့မှာထားပြီးတော့ဖေးကသမင်းကိုပြိတ္တပြီးအောင်သား။တို့ဒီကိလူတွေကအဲ့ဒီလိုနာရီညာကျုံလိုက်ရုပ်ပြက်ရှင်ပြက်။ဟုတ်မလားအတုယူစေခြင်းလို့ပြောနေတာ။အဲ့ဒီလိုနဲ့အေးအေးလူလူမဖို့မပင်မကြောက်မကြသမင်းကိုဝအောင်သား။ အလုံးဝပြီဆိုတဲ့အခါကျတော့မှလာဟေတော့မှရှိတဲ့ကျိုးကျိန်သစ်ဝါအဲ့ဒါလေးတွေစုပြီးတော့မှအပုံလေးလို့အဲ့ဒီပေါ်မှာပန်းအလောင်းတဲ့အဲပန်းနေနဲ့ပြည့်ကျက်ပြီးတော့မှလူ9ယောက်အလောင်းကိုတဲ့မိရှုပြီးတော့မှဝိုင်းကြီးပတ်ပတ်ပန်ဝေကယူနေကြရဲ့မလုံးနေကြပါတဲ့ွယ်တတ်တဲ့သဘောမူ ဝဲကြီးပြတ်တတ်တဲ့သဘောကိုရဲ့ချေကြီးသေတတ်တဲ့သဘောကိုသေလေကြီးငါသည်မုတ်ချ ကျွမ်းမချင်းတောင်ရင်ကယူနေလိုက်ကြတာအတူယူစရာမကောင်းဘူးတပတ်လုံးတင်လို့လည်းတတ်မှာဟုတ်ပါဘူးနော်သူမနာတော့ငါတော့ဘူးကြမှာတော်မယ်ခြင်းနဲ့နော်အဲအတူယူစရာမကောင်းဘူးလားသူလဲလူပဲကိုလဲသူလဲသားနဲ့သမီးနဲ့ကိုလဲ အဲသားကတည်းကဘာတူးတော့သူပြိတ္တာအဲ့ဒါကိုကင်းညာဘုန်းကြီးကမသာလိုက်ကိုမလိုက်ချင်ဘာမလို့ဆိုအလကလိန်နေကြမအေးသေးသွားတော့ဟိုရဝေးရကလေးကသမီးရလားအော်အမေဆိုပြီးတော့ခေါင်းခတ်လိုက်တာချစ်လို့များအောင်မလို့လည်းလက်ရှိမရှိစမ်းတယ်ဒါမျိုးတွေညားနေတာ တကားပြီးတော့အမေဆိုပြီးတော့ခါတယ်ခါကြသူလို့အောင်မလေးသူ့မေချစ်လို့များပွေတာအောင်မလေးတော့တွဲရှာတာအဲ့ဒါလည်းမရှိပါနားလည်းမကတ်တော့ဘူးလိမ့်နေကြတာပဲမဟုတ်ပါဟုတ်ပါနဲ့ဟဲ့မေးတာမဟုတ်ကဟုတ်ကနဲ့လိမ့်နေကြတာတချို့ကြတော့ခေါ်လည်းမပြောရင်အမွေမကြည့်နိုင်ဘူးမေရဲ့ဆိုတော့ခုနကပြောတာပဲအိမ်ရှိတဲ့လူသားမွေပေးကြတာကြုတ်တော့နဲမှာပဲဆိုပြီးတော့လေ အမေအတွက်ငိုတာလားသူ့အတွက်ငိုတာလားအဲမပါမအဲ့ဒီမျက်ရည်ကတန်မိုးမထားလိုက်ပါဘူးပြိဿရဲ့လိန်နေကြတာတချို့လင်းသေးလို့ငိုတဲ့မသာလဲကြည့်ပါအာရဏိဘသူကိုယုံလို့ပုံအပ်ကြတာလဲမောင်ရဲသူသေသူအတွက်ငိုတာလားသူ့အတွက်ငိုတာမှတ်တာပါငိုတာနဲ့မိမ့်မတဲမကြဘူးပါတယ်လို့အငိုတာနဲ့မိမ့်မ စင်မချဘူးဟိုရာဟိုကသူ့အတွက်သေတဲ့လူတွေတစ်စက်မှမပါဘူးဘလူကိုယုံလို့ပုံခဲ့တာလဲဆိုတော့နောက်ချီလန်းကလမ်းပြီးတာဟုတ်ကလားအဲအဲ့ဒါအမလေးတို့မြအလောင်းမြကြတယ်သူကပဲတွင်းနဲ့ခုံချတော့မှလိုလိုကိုကနောက်မှနေဇက်ကနေတွန်းချလိုက်ခြင်းနဲ့အဲလောကလူကအလင်းကလိမ်နေကြတယ်ရုပ်ပြည့်ရှင်းပြစ်လိုက်တာ na agwọrọ dira mido jụya weryanari ụra iji ga nya gụ ana-ebaaribadagdddmo သေတဲ့အလောင်းကောင်ကသားလေးကနတ်ပြည်မှာသွားပြီးတော့တဲ့တရားဖြစ်။ဘာဖြစ်လဲလဲ။ကိုရကဇတ်တော်ငါတော်တဲ့တရားမင်းရှင်းလာတယ်လို့သာပါ။ကိုရကပေတဝုထုကြတော့မှသေတဲ့လူကတရားဖြစ်တယ်ဆိုတာပါ။ဒါအဲ့ဒါတရားဖြစ်တော့မှငါပဲကလားလူကြီးကလားဘယ်သူတို့ကြောင့်ချမ်းသာရ။ အေမိသားစုတို့ပုံမှန်လည်းသာနာပြုကြငါးပါးသီလမြဲကြည်ဥပမာပြတ်တင်တဲ့သိခြင်းကိုအောက်မြင်ကြအေးအဆုံးအမတရားကိုလက်နာလိုက်နာကျင့်သုံးလို့ဒီတရားစုတွေရတာအဲဒါကြောင့်ငါမိသားစုဟာဒီတရားကိုအမြဲထားဝရလက်လုံးပြပြီးတော့ဖြစ်နိုင်ရပါစေ။ ဒီလိုတရားပြည့်စုံတဲ့သူတို့မှာထူးခြားတဲ့ယရနာတွေရသွားတယ်ဆိုတာသိအောင်ငါသိတဲ့အဲဒီငါကြံရင်တော့လူတွေကမိသားစုဟာယရနာခုနပါတို့ဖြင့်အိမ်ထဲမှာဖြစ်ပြီးတော့ပြေးပေးဖို့ရငါတောင်းဝန်ရှိတယ်ဓမ္မဝရတ္တိဓမ္မသာရီတရားရှင်းတဲ့လူဟာတရားကပြန်ဆောင်တယ်ဆိုတဲ့အကြောင်းနော်အဲအကြောင်းသူကပုံစံပြောင်းပြီးတော့ခရီးသွားအပြင်နဲ့ အဲဒီလူတွေကိုမိရှုနေတဲ့နေရာပဲအာတခါတဲ့ဒုက္ခလေးနဲ့အထုပ်ကလေးပြစ်ချအာဆွေတော်တို့ဘာလို့မကြလဲအာတို့လူတွေအလောင်းလူတွေယူနေကြတာမျက်နာတွေချော့ပြီဟေးခင်ဗျားတို့ကသာလူတွေလို့ပြောတယ်ခင်ဗျားတို့မျက်ပြည့်ညှို့ညှို့ရောက်မျက်နာကမင်းနဲ့ညှို့ညှို့ရောက်သောကရောမလွမ်းပါလားဒီကဏ္ဍတော့ဖြင့် မိဝံပါဒကောင်ကိုမရတဝသ၍သာပစ္စာမိဟုကောမိတတ်နေကြမိစုနေကြသလောဘုံမနေရောခမရတို့တော့သမေကောင်သတ်ပြီးတော့မိဖို့နေကြတာဓမ္မရဲ့ကျုံတဲ့ခကြီးတော်ဗျာတဲ့တယောက်စာလေးတော့မြတ်တာပေးပါလားအာမဟုတ်ဘူးခကြီးတော်ဘုမိစုနေတာလူမလူ ဒါမင်းအဲဒီလူကခင်ဗျားတို့ဝေရီမနုံတော်တည်ရံလူများ ဖြစ်နေသလားဗျာအာမောဘူးလေသတိကတို့ရဲ့ရှင်မျိုးသားရည်တွေကဟေးရှင်မျိုးသားရည်တွေဆိုတာကြည်တယ်မျက်ရည်တစ်ပေါက်မှမကြပါလားဆိုပြီးအဲ့ဒါအကြီးဆုံးဘုံသားကြီးကိုမေးပါအမေနဲ့ပါတော်တယ်အာသာကျုပ်သားပဲ ပါရှင်ပါကျိုးပန်းမိုက်လို့ခင်ဗျားဟာဒီလိုကောင်သေးတာကောင်းတယ်ကွလို့ညမငုတ်ပဲနေတာလားမဟုတ်ဘူးကွယ်ပြီးတော့မနာပေါ့အဘိရလက်ယုံတဆူအနေအားဖြင့်အာကိုတိုက်တယ်လားပါဒါပေမဲ့ဘူးလို့မငိုတာလေဥရရောဝတသံစိဏဟိတဝဂိသတိပန္တေနံဧဝံတရိရေနေပောကေပေတိကာလဂတိတတိသမဝေခိလော လောကီလောက၌ဥရကောကတသသိဏဥရကောမေတိတသသိဏအယောဟိတဝသေပိသတိဤဝသွာသလိုအမကံကတော်ဤဘုံတော်သားလည်းပဲတန်တနုံနဲ့ဟောတန်တနုံဟောဒီခန္ဓာကိုယ်ကြီးကိုဟိတဝါဆွံ့ပြီးတော့ဖြစ်စတိကတိ၅ပါးအကြောင်းအဖြစ်မုခ္ခမသွေးသွားရောက်ဖြစ်လေသည် ဧဝတရိတေနိကောဘေအယံဟောဒီဥဒ္ဒဇာယုတ်ကလအလဝိတေနိဗ္ဗာန်ဝါယတာပမအသုံးချမယတကဲ့သို့ဧဝံဤယတုအဲနိဗ္ဗာန်ကေသုံးချမယသောတရိတေခန္ဓာကိုယ်ကြီးဖြစ်ပါလေအာဟာတိ အဲရောတနာမေငါယရောတနာကိုကြွေးခြင်းဒီဂိတ်ပဲကြိုးရှိအလေးနာရောရာမီသူဘဝသူသွားသူကိစ္စသူဆောင်နာမို့ကောင်းစွာမသွေမငိုးပဲနေရပါပေတတိသေတော်ခရီးတော်စဉ်းစားလေ အဲဒီတိရစ္ဆာန်ဖြစ်တဲ့မွေဟာအယံကိုစွန့်ပြစ်ပြီးတကားလားအယေသစ်နဲ့သူသွားလို့ရသွားသလိုတို့သားဟာလည်းခန္ဓာကိုယ်အောင်ဥဒ္ဒဇယုတ်ကလာပြစ်ပြီးတော့ကံလျောစွာဘဝသစ်ကိုသူသွားပြီဒီခန္ဓာကိုယ်ကြီးဟာဘာမှအသုံးချမရဘူး ဒါကြောင့်အဲ့ဒီခန္ဓာကိုယ်ကြီးကိုတန်းတက်ပြီးတော့ငိုကြွေးခြင်းနဲ့တို့မှကျိုးမရှိဘူးတရားမနောနာသနာတိညာတိနံပရိတေဝိနာသမ္မာအဆွေရောခရီးဝဟာဒသမနောနိလောင်ခဏိယနဲ့တော့ငါတို့ဤသာသည်နာသနာတိငါရုပ်အလောင်းငါကိုမိရှုနေပါလားလို့သူမသိယာတိနာပရိဒေဝိတာ ညာတိကံဆင်မျိုးအပေါင်းလို့ဤပရိဒီဝေတံငိုကြွေလေသည်ကိုလိပိငိုကြွေနေသည်ကိုလည်းပဲအာယံဟောဒီငါတို့ရဲ့သလူပိကောကိယနာသာနာတိသူမတိဘယ်နဲ့တော့ပြိတ္တာသူ့အလောင်းမိရှုနေတာတည်တဲ့လူသိရတယ် ယတဇနိယသမိတာရိကတဟိတာနဲ့ငိုနေတာကိုရောသိတယ်လို့သိရမရကသိလို့ရှိရင်တပံပြန်လာရင်လည်းတော်သေးရဲ့ပြန်ဟောလာရင်ဒါဘာမှအကျိုးမရှိတာကိုသုပရိသအလကမြေကြီးကုန်တယ်ပြန်လာရင်လည်းတော်တယ်ပြန်မလာသည်ရှိအောင်တော့ငိုနေတာငါတို့ငိုနေတာဒီမိစ္ဆုခန္ဓာရဲ့လူတွေကလောင်းသိသွားရင်လည်းရှင်းတတ်เสียရပြီ။ အခုသူလည်းမသိဘူးသူ့လောက်မိရှို့တာလည်းမသိဘူးသူ့ငိုနေတာလည်းမသိဘူးပြန်လဲအဲအဲ့ဒီလိုအကျိုးမရှိပဲငိုနေလို့အလကားပဲပေါ့ဥက္ကုဏရဲ့တဲ့ဒါကြောင့်မို့ကျွန်ုပ်မငိုတာပါတဲ့အတုယူစရာမကောင်းဘူးလားတရားကဘိန်းတော်မှာခုဒီပေါင်းလုံးရှိသေးတယ်နော်။ဒါကြောင့်ပြိဋ္ဌာဆိုလိုက်အေးအောင်လား။ စွန့်ပြခွာဒီဟာသွားသလိုအရာငါစွန့်ပြခွာဒီဟာမွေဟာသွားသလိုထို့သူသာပဲသာသာလေဘဝတည်ကျသွားပြီကို ဟုတ်သူသာပဲသာသာလေဘဝသစ်တဲ့သွားပြီကိုသိမျိုးများစွာတို့မူတာဆွေမျိုးများစွာတို့မူတာသာဟာပမတိဆွေမျိုးများစွာ ကိုဘုရားမာဘေမတိဒုက္ခအလားအယသွားဘုရားကျိုးမရှိကဲငိုနေလို့ပြန်လာရင်လည်းပဲငိုရသေးရဲ့အခုငိုနေလည်းရောပြန်လာရဲ့ငိုတဲ့လူကရသိရဲ့ဒါပေမဲ့ဒုပိဋ္ဌနည်းနည်းလေးရှင်းနေကြ။ဒါဘုကမန္တအာသုဘကသိရုပ်ပြရှင်းပြဖြစ်လို့အာကြည့်လေ ကမ္မတက္ကတာယသုခနဲ့လူဖြစ်မယ်ဆိုတဲ့ကာမဝါဒီဘုရားဟောတရားနဲ့လက်ခံရင်ငိုတဲ့အခါမှာအိုကြည့်ဟစ်ကျေရုပ်ပြည့်စင်းပြအချို့များလေမပြောချင်တော့ပါဘူးပြိဿရေဟုတ်မလားခြေပြည့်လက်ပြည့်ဝန်းလေးစလေးမဖြစ်ုံတမဲပါပဲကြံတဲ့တိထားကြထိမ့်မရစောစောကမသိခင်ကသူတို့ပြောထားတယ်ဗါလဲဒါနပြုကြဘာဝတိတာမြဲကြရှစ်ပါးတိတာ၆တိတာ သေးခြင်းကိုအောင်းမိကြမသေးရင်လောက်တာမှကိုယ်အတွက်စိတ်ချရမယ်ဟုတ်ပါလားအဲ့တော့အတူယူကြခိုင်းတာနဲ့နောက်ပြီးတော့ကြည့်လိုက်တယ်တဲ့အဲ့ဒါအကြီးဆုံးမိမကြီးခင်ဗျားပါတော့အာသာချိတ်ပါပါတော့ဒီတော့တကားကြီးဈာညာနေတော့အများကြီးပေါ့ခင်ဗျားသားစေရာဒီသားမိုက်လို့အမလေးမမိုက်ပါဘူးတော့ကျုပ်သားမှကျုပ်သားအေးဒါပြင်ခင်ဗျားဘာလို့မျက်ရည်မကြတာလဲတဲ့ဟော အနာပိတောတတောအာဣတောအာဃာလုံးမြတော်ဣတောကတောယထာကတောတတကတောတထကာပရိဒေဝနာတဲ့။သိသွားယောက်ျားစဉ်းစားလေ။အာယံသိသွားတဲ့ငါတို့ရဲ့သာဤသာသည်အနာပိတောသာဟိလာလည်းပါတို့ရဲ့မိသားစုထဲမှာဖြစ်လက်ပါရဲ့လို့မခေါ်ပဲနဲ့။ တတော်ထိုထိုင်ရဘုံတော်ဘာပါမှာတဲ့အဂိသတိဒုမိသားစုလည်းဒီရောက်လာတယ်တဲ့အနုညာတော်မှာပြန်တော့မင်းကိုလိုမရှိတော့ဘူးလို့တို့မနှင်းမှာပဲလေ ဤတော်ဤငါတို့ရဲ့မိသားစုအပိုင်းဝိုင်းမှာကတော်တို့ကိုနှုတ်မဆက်ဖက်ထွက်ခါသွားလေပြီယထာကတော်တထာကတော်သူလာရင်တော့လားသူပြန်ရင်တာပြန်နေကမှာဇိတ္တပရိဒေဝနာတတ္တအဲ့လိုသူလာခြင်းလို့လားသူ့ဘာသူပြန်ရင်လို့ပြန်သွားရမှာပရိဒေဝနာငိုကြွေးခြင်းလေးသိတို့အတွက်ဘာအကျိုးရှိမှလဲခရီးသွားရဲ့ကောင်းလိုက်တဲ့တကား ကားလေးမကောင်းဘူးသံဃာသိကောင်းတာဟုတ်လားဘေးမခေါ်ပင့်ကြီးရောက်လာကြ၏မနှင်ပဲလေသွားပါကြ၏သူလာရင်တော့လားသူသွားရင်လည်းသွားတာသူကတန်းတာနေလို့တို့မှဘာစည်းပွားမှလည်းဖြစ်မလာဘူးတဲ့သူလည်းပဲမသိပါဘူးတဲ့ဒါကြောင့်ဒေသမနောနာသနာပညာနိနာမရိတေဝိတာတဲ့ဟော သူ့အလောင်းမေ့ကျွနေတာသူ့မတိဒိုးငုံနေတာသူ့မတိတဲ့အတွက်ဒါကြောင့်အကျိုးမရှိလို့ငါတို့မငိုပါမယရာဘိလားဒီဒါကြောင့်အဲ့ဒါလေးလည်းဘုန်းကြီးတို့ပြိတ္တာဆိုတို့မခေါ်ပဲအုပ်စုတယ်သူဟာသူပဲရောက်လာ၏တို့မခေါ်ပဲအုပ်စုတယ် ဟာသူပဲရောက်လာ၏တို့မနှင်ပဲအုပ်စုခွဲသူဟာသူပဲသွားကြ၏ မနှမဲ့အုပ်စုွယ်သူဟာသူပဲသွားကြည်သည်တန်တလို့သာမူပြေတာဘယ်မှာတူမရှိဒီလိုမျိုးရည်လေးတွေလည်းသိကြအောင်ဒါကြောင့်မိုးရီကခေါင်းကို လင်းစားပြီးတော့ဒီစုံတော်ကုပြင်းတို့လူတွေကမထိန်နိုင်မသိနိုင်နဲ့ဆိုပြီးတော့ဖြစ်ဖြစ်နေကြတာလေးတွေအခုအတုယူတွေကနှစ်ခုပြီးသွားပြီနော်ဒါနဲ့ညမဖြစ်တဲ့ပုံကိုယ်လေးကိုမေးတယ်။ဟောငါနမကရတည်တဲ့နေနဲ့ပါတော်လို့ဘာကျုံမောင်ကြီးပါတော့လို့ဟဲ့လောကညမမိန်းကလေးများဟာမောင်းအကူများသိအကူချရပါလေကွယ်မင်းကတော့အကူကျင်းနိုင် မငိုပဲနဲ့နေတာမင်းမောင်ကြီးကမင်းနှိမ့်ဆက်တယ်ဆိုရင်အာဒီလိုမပြောပါနဲ့ဦးရဲ့မတကားလို့သိသူများကြားသွားအားသာစရာဇမမောင်ကဇမအတွက်နမလေးတရားကိုဧဝတမအာကိုလောက်အောင်ရလို့စောင့်ရှောက်ပါတယ်ဒါပြင်မာပြုလို့မငိုရလဲသာဇေရောရိကိတာအလံနဲ့ရအောင်သမအိုခရီးတော်ဥဒိရှင်အဟံကျွန်တော်မျိုးမသည် သစေရောရကြရဲ့အော်မောင်ကြီးရဲ့မောင်ကြီးရဲ့လို့တန်တာပြီးတော့ကိုလိုက်မယ်ဆိုရဲ့မင်းကျွန်တော်မြို့မှာဣတရိယခန္ဓာကိုယ်ဒီစိတ်သာကျုံဤသည်အပံဖြစ်ရ၏ယမကလီမောင်ကြီးကိုတန်တာပြီးတော့ကိုလိုက်မယ်ဆိုရင်အကောင်းနေလဲကဲရိပ်ရည်လဲရွှဲပြီးတော့ခန္ဓာကိုယ်လည်းပဲအကျော်ချင်းနဲ့နှုတ်ချွဲပြီးတော့မှဟောပိန်ပြီးတော့ချိနဲ့သွားမှာမောဦးကြီးရဲ့ အေးပြီးတော့ဘာပြောသလဲသာဇေရောရိသီတာအပတ္တပမေကိမ္ဖလာပိယအေးအဲ့လိုလေတန်တာပိတကလာငိုကြွေးကျမရုပ်ပြခြင်းပဲပိန်ထုံးခြင်းနဲ့သွားမယ်ဆိုရင်သမုံးလုံးဖြောက်စင်မဟုတ်ဘူးဥယျလူဆိုတာမတက်သူတွေလည်းရှိတော့ဉာဏ်လူဖြစ်တဲ့ပုံကိုယ်တွေကအဲ့ဒီလိုကျမဆင်းရဲတာကိုသူတို့တက်တွေသိအားရကျေနပ်နေလို့ဉာဏ်လူအားလုံးနဲ့ဖြစ်သွားနိုင်ပါရဲ့ဥယျ ကြည်စံတွက်ပုံလေးတွေတွက်ပုံမကောင်းဘူးလားကောင်းပါဘူးဟေးကောင်းလားကောင်းလားနော်တွက်ပုံမကောင်းဘူးလားဟေးတွက်ပုံကောင်းတယ်တဲ့ပြီးတော့ဗာလဲဘိယောနောအရတိတိယဧဝံတတိဓမ္မငိုးနေလို့ပုံမြတ်ပမြတ်ဖြစ်နေမယ်ဆိုပါလဲ လောကျွန်တော်မြို့မတို့ဤညာတိဆွေမျိုးပေါင်းတို့ဒီဘိယောလွန်စွာအရတိမမွေ့မလျောမပြောသည်ပြရဖြစ်ရဤကသမတို့ကြောင့်အမွန်ကျွန်တော်မြို့မသည်လရောရာမိသေသူလည်းမသိပြန်လဲပြန်မလားဘာမှကျိုးရှာမရတဲ့အတွက်ဒါကြောင့်ဆွေရင်ဘူးဆွေ၍မငိုကျွေးပဲနေခဲ့ပါဝေတတိ တိုက်ကြည့်တာနမလေးပြောတဲ့စကားလည်းပဲတဘာတရားတဘာဝမကြဘူးလားတရားတဘာဝသိကြတာပဲပြိတ္တရဲ့ကျမငိုလေးကျမခန္ဓာကိုယ်လေးပိတ်ဆုံးရှိနေသွားနိုင်တယ်မိလိမတို့မိသားစုတိုင်းဟာအာကိုယ်နဲ့ကိုယ်သားကိုယ်သားကိုယ်သမီးတွေအားလုံးဝဝလင်းလင်းကြည်ကြည်လင်းလင်းရှင်ရှင်ပြပြပြုံးပြုံးပျော်ပျော်သာကြည့်လို့ရတာမဟုတ်လား အဲ့တော့ကျမကလည်းကျမလည်းပုံမြင်ပါမြင်ပြင်မယ်ကျမရဲ့မိသားစုတွေကလည်းပဲစိတ်မချမ်းသာပဲဖြစ်နေတယ်ဥရဲ့တည်တဲ့လူဘာတတ်နိုင်မှာတော့တတ်နိုင်လေရဲ့အဲ့ဒါကြောင့်ကျမကမငိုရရဲ့လိုပရိသတ်ရဲ့ညာတိနာမရိဒေဝိတာဆိုပြီးတော့ဒီသမနောနာသံညာတိနာမရိဒေဝိတာဒီတဲ့သူကလည်းပဲသူ့လောက်အောင်မြှို့နေတာမှလည်း အဲကြံရှိတဲ့လူတွေငိုနေတာသူမသိတဲ့အတွက်ဒါကြောင့်အကျိုးမရှိတော့ကျမမငိုတာပါဆိုကျုပ်ငိုကြွေးကကျုပ်ငိုကြွေးကဘိန်ချုံကြဘိန်ချုံကြဘာမှကျိုးမရှိဘာမှကျိုးမရှိယုတ်ကိုကြွေးကပိန်ထုံးကြဘာမှကျိုးမရှိဆွေမျိုးတတ်တိုင်းမပြောပိုက် နစ်ချိုက်လွယ်မရှိလူမျိုးတလိုက်မပြောပိုက်နိချိုက်လွယ်မရှိဒီလိုအကျွဒီလိုအတွေ့မငိုကြွေးဆိုရင်ဥကြည့်သည်အဲ့ဒီလိုအတွေ့ပေါက်လာလို့ကျမမငိုတာပါ နောက်ကြတော့သူနဲ့မတိမ်မင်းဖြစ်တဲ့မင်းလေးသင်ကပါတော်တယ်လေကျမအာဂုအာသာပြုခဲ့ရအရှင်းသခင်လင်းရောက်ကြပါဦးဟဲ့ဝိရဝပိသုံးညတာပရိမရာတယမရာဆိုတာလို့အေးမင်းအာဂုမိတွေ့ရဖြစ်တဲ့အမျိုးသားသူသွားတယ်ဆိုရင်မင်းကမုံဆိုးမှခြံရစ်ပြီကွာအဲ့ဒါတော့မင်းကတန်တာပြီးတော့မငုံဘူးဆိုတော့မင်းလည်းသိဆိုတယ်ဆိုတော့ဟာဒီလိုမပြောပါနဲ့ဥရဲ့သိသူကြအာနာကြီးရတယ် တကယ်တမ်းကြတဲ့ကျမတို့ပေါ်မှာလင့်ဝတရား၅ပါးကြည့်ရစွာနဲ့ဆက်ဆက်ပါတယ်။ဒါပြင်မှာကြည့်လို့မငိုရလဲဆိုတော့မှသူကလည်းပြောပြပါတယ်။ဦးရဲ့တဲ့ဟိုမိုးပေါ်မှာသွားနေတဲ့လကြီးအနည်းအလိမ့်မှဉာဏ်မရှိတဲ့ကလေးကအဲဒီလကြီးကိုကျုပ်ကိုယူပေးပါလို့ဆိုရင်မဖြစ်နိုင်ပါဘူးဦးရဲ့။ကျမတို့ကအပြင်းညာအရွယ်ကြီးရှင်းပါဘူး။ အိမ်ဆောင်ရသားတောင်ကြလာပါပြီဦးရဲ့တဲ့ဒါကြောင့်အဲ့ဒါသေးတဲ့လူကိုတန်တန်နဲ့သေးတဲ့လူလည်းပြန်မလာနိုင်ပါဘူးသူအလုံးမီးဆိုတာတောင်လည်းသူမသိပါဘူးဦးရဲ့ဒါကြောင့်ကျမကဒီလိုအတွေးမျိုးနဲ့ဆိုပြီးတော့အကျိုးမရှိလို့မငိုကြွေးတာပါဟုတ်ပါလားဗျာကိန်းသားကြောင့်ဆိုလာကိုယူပေးလာကိုယူပေးထိုကလေးထိုကလေး ၍တိတ်ပဲမရှိလာကိုယူပေးဘုကလေးဘုကျွေးတိတ်ပဲမရှိထိုနည်းသူတွေ့မြဲရထွက်ကိုယ်တွေ့ကြိုးမရှိဒုက္ခအလားဟယသွာတရားဉာဏ်ဖြင့်ကြည် ဒါကြတော့မကျင်နာဘူးဘုန်းကြီးတို့ပေးတဲ့တရားကြတော့ခင်ဗျားတို့သိစလက်ခံလို့ဒါကြတော့ကျင်နာရအယုတ်လောကကမဟုတ်ဘူးအုံနောက်တဲ့နှလုံးသားရှိတယ်တို့လည်းပဲဒါကြောင့်ဘုန်းကြီးတို့တရားတော်မှာများအဲ့ဒါတနည်းတည်းတနည်းတည်းရက်တည်းတလားတည်းတလားထိမ့်မြညာသားပါ မတန်အာသုဘနဲ့အာအချုပ်ဖွားကြီးတွေကိုလေးနဲ့ဓမ္မကြီးရဲ့ကျောင်းတော်ကြီးဟာမာကြီးဖြစ်နေပြီဟိုကလည်းအသက်က90 80ကျော်ပါပြီလူကြမကောင်းဘူးဓမ္မကြီးရဲ့တိတ်ပါတော့ကိုရောဒီဒီတရားမချောနဲ့နော်ပန်းပိတ်ရဲ့ဆရာပဲကောင်းတော်လေတို့ပြိတ္တာဦးနေလို့အေးအောင်လုပ်သေးတယ်မှန်ရလားအဲ့ဒါကိုပဲဒုလောကလူသားတွေကတခါတည်း အမူတွေလုံးလုံးပြီးအမလေးဒီအချိန်တရားမချနိုင်ကိုတော့မရဘူးတဲ့သူတို့လူလာကြတော့ဘုန်းကြီးတို့မှစားပြီးတော့နေရအဲလူတဲ့တန်းနဲ့ဟာကိုစားရမယ်တာဝန်ကဘုန်းကြီးကမောက်အဲမကုန်းနဲ့မခနဲ့လူသားကတရားဓမ္မတာဝန်စားတော့ပြီးလို့ရှိရုံတရားမှကဘုန်းကြီးတာဝန်ဘုရားလူလာတဏ္ဍာကြတော့ဘုန်းကြီးတို့ကယူသွားရတယ်ဘုန်းကြီးတို့ဟောကြားတဲ့နေရာမကျင့်တော့ရင်တော့ဘယ်ညီမျှမလဲ ဒီများပါမလားနောက်ဆုံးအိမ်ပေါ်မှာလေးလေးတယ်အဲကလေးမှနင်ကဘလူတော်လဲကျမလေးတဲ့သူတို့အိမ်ကအိမ်ပေါ်မှာလေးပါရှင်တခင်တော်ပါဒါဖြင့်အသက်ရှင်တော့ကနင့်ကိုပြင်းတယ်ထင်တယ်သူမိမသူ့ရင်မလို့လို့နင့်ဦးစားမပေးဘူးထင်တယ်နင့်မျက်ရည်တစ်ပေါက်မှမကြပါလားမဟုတ်ပါဘူးဦးရဲ့တဲ့ကိုယ်သွားတဲ့ရေဦးကတဖန်ပြန်ဆက်ဆံလို့မရပါဘူးတဲ့အဲ့ဒီအတိုင်းပဲတဲ့ အခုကသိသွားတဲ့လူကကျမတို့ငိုးနေပြန်လာမှမမမဟုတ်ပဲနဲ့ဦးရဲ့ဦးလည်းစဉ်းစားကြည့်ပေါ့မှန်ရဘုရားအေးဒါကြောင့်သူ့လုံးမိကြတာတော့သူမသိကျမတို့ငိုးနေတာဘာအကျိုးရှိမှလဲဟောဝဲသွားတဲ့အိုးကပြန်ဆက်ကမရတယ်လို့ပဲတဲ့ခိုင်းဆိုဝဲလေပြညာဝဲလေပြညာဘိုးတွေကဘိုးတွေကကောင်းညာပဲမရှိကောင်းညာပဲမရှိ ပေလေကြီးညာလူအမြရှင်ညာပြန်မရှိဒုက္ခအလားဘိယသွားတရားဉာဏ်ဖြစ်ကြည်လိုက်လျောက်တဲ့မဟုတ်ပြိငါဘူးသူ့မူကလေးနဲ့လူတရားဓမ္မနဲ့จิตလုံးပြီးတော့ ရိုက်ရမထွက်ဘဲနဲ့နေလာလိုက်ကြအဲ့ဒီကြတော့မှကောက်ပါပြီသွားကောက်ပြီသွားလို့တရားမင်းဖန်ဆင်းလာတဲ့ခရီးသွားကဘွားငယ်နဲ့တရားမင်းပုံစံကြီးသင်တို့တည်းဒီအချင်းကိုဆက်ပြီးတော့ကျင်းရကျွန်ုပ်ကတခြားမဟုတ်သင်တို့မင်းစုနေတဲ့လူဒီကောင်းကဖြစ်လာတဲ့တရားသင်တို့လိုကျင့်တဲ့အချင်းကြောင့်သိပင်သင်ညာတော်လည်းပဲငွေကိုင်းလို့အသေးဆိုးလို့သူများပြောနေကြပါမယ်တရားရှိသူအတွက်တော့အသေးကောင်းလောင်းလာပါတယ် ။ဒါကြောင့်ခမားတို့တပည့်ကဆက်လက်ကျင့်ကြ။ဒီနေ့ကစပြီးတော့ကိုယ့်လက်ကိုယ်ချင်းနဲ့လောကမသားရနဲ့ယရနာခုနပါးနဲ့ပြည့်စေလို့အိမ်ထဲမှာအပြည့်အသိတက်ပြီးတော့မှဟောတရားပြန်သွားပါတယ်ပြိတ္တာ။အဲဒီတော့ဒီတရားဟောလိုက်လို့ဘုရားကပြစ်ဒါလီဝါပြလိုက်တဲ့အခါမှာပါတယ်လို့ကိုဆွေးရတဲ့ကြွယ်ဟာသောကကြီးပြေပြောက်ပြီးတော့ဒေသနာရှင်းလျောင်းလို့သူညာနဲ့ အခန္ဓာပညာယုတ်နာများရှုမှလိုက်တဲ့အခါမှာအငိုတိတ်ပြီးတော့သောတာပန်ဖြစ်ရှာတယ်။ဘာဖြစ်လဲ။ခန္ဓာကသားနေလို့ငိုးနေပူဆွေးနေတဲ့တကြွယ်ကိုဘုရားတရားပြနေတာနော်။အေးဒါကြောင့်နဲ့အသက်သေးတော့လေ။မျက်ရည်မကြတဲ့လူများဆိုတဲ့ဇက်လမ်းမကြီးပေမဲ့နေပြီ။အဲ့တော့ဘုရားအလားအလောင်းတော်ဘုရားကတရားပြတယ် ုန်းကြီးတို့ကခန်းကိုချစ်ရင်ပဲပုဂ္ဂိုလ်လည်းချစ်ရမယ်ဆိုသလိုပဲမြတ်စွာဘုရားကိုလေးမြတ်ရင်သူ့တရားကိုယူတည်ကြိုက်ဆိုင်ရမယ်အခုတော့အဲ့ဒီလိုမဟုတ်ဘဲနဲ့ဘုရားရှိကြောင်ကားပြီးတော့တခါလေအိမ်ထဲမှာဘုရားရှင်ကြီးရဲ့ကြီးတယ်မမာလောက်ပိုက်ပိုက်ကိုတော့ငုံလုံးနောက်ကအလောင်းပေါင်းများစွာပဲထက်လိုက်ခြင်းတော့တယ်လောက်ကြည့်တယ်။ဒါအာသေးတော့လဲအသက်သေးတော့လဲ မျက်ရည်မကြဇနာဆိုပြီးတော့စိန်ခေါ်ပြီးတော့မိန်းမသားရဲ့ရောက်ကျသားတွေရောကျင့်သွားခဲ့တဲ့ဘုဒ္ဓသလံဖြင့်မဟာတဏုလဒါနအလူတော်ရေချက်ကြပွဲမှာဘုန်းကြီးတို့ကတရားနဲ့လက်ဆောင်ကမ်းလိုက်ပါပြီ။ ဒဂရမလူသားနဲ့ဆံအစာကြီးဒီမှာလူကပုဂ္ဂိုလ်တွေယူပြီးတော့ကောင်းမွန်စွာကျင့်သုံးကြသလိုဘုန်းကြီးတို့ပေးတဲ့တရားကိုလည်းပဲဒဂရမမြတ်တန်ဖိုးထားပြီးတော့မကျင့်သုံးသင့်ဘူးလားကျင့်သုံးပါဘူးဒါရင်ဒါဖြင့်ဟိုခေတ်တုန်းကဝိပဿနာမပေါ်လို့အခုဝိပဿနာပေါ်လာပြီပြည့်ပြီအကောင်းဆုံးဝိပဿနာတရားဘုန်းကြီးတို့ရဲ့လက်ဆောင်တရားကို9မိနစ်ကျင့်သုံး